ဒီနေ့ကလာရုံနဲ့2560မာဂုပုဒ္ဒတိတိထောင်တော့ရ73ခုမာဂံလာရီကျော်မာယေဒီကရေမာယေရှိဒီရေခေ2021ဩဂတ်စ်လ29ရက်ဒီကရေမာယေရှိ26ရက် ဟောကြားတော်မူအပ်သောအာဟုရာဟုရှားဖွေခြင်းတရားတော်ဗာတရားတော်လေအာဟုရာကို ရှားဖွေခြင်းတရားတော်ပါဗျာအာဟုရာကို ရှားဖွေခြင်းတရားတော်ကိုဝိသေပတိကညဂုတ္တရဤကေသတ္တကနိဗ္ဗာန်မှာနာတဲ့နာထတုတ်တံကို တေကထားပြီးတော့အခြားအခြားပါဠိတော်ထားပြီးနေနေတော့ဘောတို့လည်းကြီးတွေမကြီးတွေနားလဲသဘောပေါက်အောင်အာဟုရကိုရှာဝေးဆိုရင်ဒီဟောကြားတော့ဖြစ်တယ်တို့တို့ကြောင့်ဒီနာရပိုင်းရှင်ဒေသနာတော်ဥက္ကဖြစ်တော်မူသောဘုရားရှင်ကိုဥစ္စာတော်ထံတော်ရှိခိုးကြရအောင်တို့တရားနာမိတ်တာပေါင်းတော်ကောင်းတို့ကလည်း ရားရှိဂုံကိုစာရှိတဲ့စိတ်ဝင်ထုံမြက်ဘုရားလုတ္တိဘာဝနာပွားများရေးဖြင့်ဒီကိစ္စနိုင်တော်ဆိုဘုဒ္ဓံနရောနရသမောတရဏံဒီတတံပညာပရိပါစုတိယဝိဟတံတာကာရံအာဓာရိကာမနရဒေဝဟိတဝံ န္တာနိကာရဏိကနဂမနတညာနံနရာနရာသမောတရဏံလောကုလောကီနလီသော အစီအပေါ်ကိုလိုလာတောင်းတကြကုန်သောစေတာမြတ်တုနလူမြမတတဝါတို့ဤဇူရလည်းပြတော်မူတတ်သောဒီဒတံလောကုလောကီနလီသောမယိမယံမြတ်ပိုင်လာတိ သမာဓိနှင့်ရှင်သောစေတလည်းရှိတော်မူထသောပညာပရိပါစုတိယသစ္စာလေးရတရားမြတ်ကိုဖြစ်ပေါ်သည်မြင်တအရဏမတိဟုသောပညာတန်သောသမီးအောင်လည်းရှိတော်မူထသောဝိဟတန္တကာရံ သစ္စာလေးရတရားမြတ်ကိုပကသိကုံဉာဏ်မြင့်တွန်းအောင်မြူဒပေမြဝိဇာတိဟုသော မိုက်တရားကိုအရဟတမေဉာဏ်တမယဖြင့်ပပြတော်မူပြီးသာသောအထာဝီကာမလူနာမြမတတ္တဝါတို့၏အစီအပေါ်ကို အလွန်လိုလားတောင်းတတော်မူသာသော နရဒေဝဟိတဝဟံလူနမြမတတဝတို့အားလံပြတိညွန်သုံးမသုံးတင်တော်မူလျက်လောကုလောကီနလီဆုံးကုန်အလုံးစုံသောဂုံတိန်တကောစည်းတိန်ချမ်းသာကြုံမှရွယ်ဆောင်တော်မူတတ်သောကာရဏိကလူနမြမတတဝအမြတနာချစ်ခင် မဟာကရုဏာတော်ရှင်လည်းဖြစ်တော်မူထသောအကံဇာတိအဇာပါရမီပုံညာနေမနိုင်ရှင်အမနိုင်ရှင်သာသောသီလသမารီပညာဂုဏ်တကကြောင့်မြတ်တရားဖြစ်သို့ ရောက်တော်မူထသောအနန္တညာနံသဗ္ဗညုတညာနာ ပကမစီသောရနောလ်စီတောမှုထာသောဒပေတတိုတကိုင်ဆုံးလင်ပေတအရှင်နောမျာပာကိုအတရားဟောတရားနာအမိမကောဗျာဒဝေတောတိဘောဒာမိတတယောကျောမံဇေချော၍ရှိကို ကြောပါ၏မြတ်စွာဘုရားသာတိသာတိသာတိသာတိဒီလိုရင်းနှီးတဲ့ပေါ်ကြတဲ့တရားရဲ့အညီကလူတရားကြီးရဲ့ဒီမှာရေးပါလေတော့ အာကိုရာကိုရှာဖွေခြင်းတရားတော်ဖြစ်ပါတယ်ဗျာအာကိုရာကိုရှာဖွေခြင်းတရားအဲအာကိုရာဆိုတဲ့အပိုင်းဟိုစင်အာကိုရေရှာဖွေအဲအာကိုရာဆိုတာတော့တတ္တဝါတိုင်းတတ္တဝါတိုင်းရှိရရှိအောင်လေမိမိတို့ကဒါစ조사ထားရအောင်ဖြစ်တယ် ရှားခွေရှားခွေဆိုတဲ့အပိုင်းအဲ့လိုပါလေဒီဘဝတစ်ခုနေရာတည်းဘဝမှာကြုံတွေ့ရတဲ့အခက်အခဲဘဝရဲ့ပြတ်တယ်ဖြည့်ရှင်းဖို့ဆိုသူသူမှမှအားလုံး အာကိုရာရှာကြတနည်းအားဖြင့်အာကိုအာထာတစ်ခုခုကိုဒါပြုပြီးကမှထိုအကဲကဲထိုအကျက်လေးကိုကျော်လွှားနိုင်ဖြစ်အဲဒီတော့ကြောင့်လည်းတော့အာကိုရာဆိုရှိရမယ်တရားလို့ဖြစ်တယ်သို့တော့အဲအာကိုရာကိုလည်းရှာကြတဲ့အခါအာဟုရာစေအာဟုရာမှာလို့မိတို့ကိုယ်တိုင်နားလေသဘောပေါက်ရင် ဒါမိတို့တော့တကယ်အားကိုးရစိတ်ကိုမိတို့ဒါရှားဝင်နိုင်မယ်ရှားဝင်နိုင်ရလိမ့်မယ်ဒီလိုလည်းကျက်တယ်ဘုရားနာထာတုဒ္ဒန်မှာလာတဲ့ကြောင်းညာလေးကိုဘုရားရဲ့ပုံမှာကြည့်တော့ရေးချင်ပြီးတော့အဟောကြားပြီးအဲ့တော့အာကိုရံနဲ့ပတ်သက်ရခြင်းကဒီတော့သတ်ပြီးပေါ်တော့ သနာရဘိကဝေဓမ္မာအနာတံဘိကဝေတန္တရာဘိကိုရှုတွေ့လျက်ရှိကြကုန်စေတစေတမိတို့သာနာတံအာဟုယသာနာတံအာဟုယရှိကြကုန်သည်ကြည်ဝေဓမ္မနေကြပါကုန်သောအနာဒာမိကိုယအာဟုယမရှိပါပဲတည်းမာဝိဟရတံ နေထိုင်ကြပါကုန်လေဣတိသောတေတတိကရုဏာစေတံမေတ္တာအပြည့်ဟောကြားတော်မူခဲ့ပါ၏တတိသာဓုသာဓုသာဓုပါဗျာနောက်ဥဇံကရမပြည့်စင်ပါသရဝိကိုရှုရင်းရဲ့အရှိကြောင့်သောစိတ္တစေတမိတို့ အာကိုရအာထာယမိကိုရရှိပြီးတော့နေကြပါဟောပြရှင်တိုက်တွန်းမဟာနာထာမိကိုရအာကိုရအာထာယမရှိပါပဲနေမနေထိုင်ရပါလေမနေကြပါလေဒီလိုပြရှင်တိုက်တွန်းတိုက်တွန်းပြီးတဲ့အခါတော့ပြရှင်ကဒုက္ခံဝိကဝေအနာထာဝိရတိ ဘေကဝေจิตာယံတို့အာနာဒာမိကိုယအာကိုယအာဒယမရှိပါကလေးဥယျာဉ်ဒီကံချင်းဒီကဒုက္ခဆင်းရဲလာပါမည်လောကမှာမိကိုယအာကိုယအာဒယမရှိဘဲနဲ့နေကြရင်တဲ့ဆင်းရဲတွေဘာဖြစ်တယ်လို့ဆင်းရဲပါတယ်ခင်ဗျာငါကြီးဒီကမာကြီးရဲ့သာသမီးတန်း ရားတင်ရှားတယ်ဆိုလောကမှာမိကိုရအာကိုရအာထာရမရှိရင်ဆိုကြပါစို့ဦးဇင်းတို့လူဘဝလူလောကတွေကိုဦးဇင်းတို့တို့ဒီကတိပမာကြီးအကုန်ရအောင်ဘာမှမိကိုရအာထာရမရှိဘဲနဲ့အောင်နေကြရမယ်ဒီကတိပမာကြီးလူဘဝအခုလူဦးဇင်းတို့နာယောဂကင်းကင်းကြမ်းကြမ်းမောင်းမောင်းနဲ့တက်ရှိနိုင်ဖို့တော့ဘယ်ပါ့မလား မလွယ်ပါဘူးဖေဟာမလွယ်ဘူးအာကိုရအာသာရ ရှိလို့မိဘမိဘဖခင်ဒီလိုမိမိတို့ကိုပြည့်စုံဆောင်ကြောင်းမိမိတို့ရဲ့အာကိုရပေါ်လာကဆရာသမားတွေအမိတ်တွေအပေါင်းအသင်းတွေဒီလိုမျိုးအာကိုရအာသာရမိမိနေကြလို့အောင်မိမိပေါ်လာတယ်ခုအရင်ဒီကျန်ကျန်မှချမ်းချမ်းသာသာဒီလို ကြီးပွားခွင့်ရကြအသက်ရှင်ခွင့်ရကြအဲ့တော့ဒီတုတ်တံကထူးခြားတာသူကညရှင်ဒီရှိရှိအခြားခြားတုတ်တံတွေမတူဘဲနဲ့ဒီတုတ်တံမှာတရားနေခံခြိလိုက်တဲ့အခါအခုပြောခဲ့တဲ့အတိုင်းဓမ္မတရားနာပရိသတ်ဒီနားလည်လောက်တဲ့စကလုံးကိုဦးစားပေးပြီးတော့ပုဂ္ဂလဒိဋ္ဌိ ဘုရားရှင်ကဟောတာနောက်ပိုင်းဒေသနာတော်ကိုစပြီးတော့အာဟုယတသကနိပတ်လို့ဆိုတဲ့အတိုင်းအာဟုယစေချက်ကိုပြောတဲ့အပိုင်းမှာဓမ္မဒေသနာကျက်စင်ကဥတည်ပြီးတော့အဲဟောကြားဟောတာကိုဒီတော့တော့ပြရတယ်အဲ့တော့ဒီရှင်ပိုင်းမှာဦးဇင်းတို့ခုနနိဂိုယအာဟုယအာထယရှိပြီးတော့နေကြပါမိဂိုယာအဘိုယာအာထယာမရှိရဲနဲ့မနေကြပါနဲ့တပိုင်းပြီးတဲ့အခါကျ မိကိုရာအကိုရာအာထာရာမရှိဘဲနဲ့နေရာရည်တည်ဆင်းရဲတယ်အဲ့အထိပါကပုဂ္ဂလဒိဋ္ဌိကိုဒါရည်ညွှန်းပြီးတော့ဘုရားရှင်ကဟောသွားဘာကြောင့်ဒီလိုပြောရတာလို့သူတော်ဦးဇင်းတို့ဒီအနာဒာတနာဒာအနာဒာမိကိုရာတနာဒာမိကိုရာအာကိုရာအာထာရာတနာဒာမိကိုရာမဲ့အာကိုရာမဲ့ အားထားရမယ်မနေကြနဲ့ဆိုတဲ့ဒီပိုင်းကိုဒါဂရမြတ်ကဖွင့်ဆိုတဲ့အခါကျတော့ဒီတဏ္ဍာရာဆိုတဲ့အပိုင်းကိုတညာတကတပတညာတကဘဟုညာတိဝကဟုတ်တော်ဝိရတထာဆိုပြီးတော့ဖွင့်အဲဒါကဆရာတော်များဆိုတာကဒါရရှိရဲ့အလိုအလိုကြတိုင်းဖွင့်ဆိုထားတယ်ဖွင့်ဆိုကြတာဖြစ်တယ်ဒါကြောင့်မလို့သာဂရန်ဒီလေးတွေကြောင့် ဒါဘုရားဟောတဲ့မူရင်းဆိုလိုရင်းအလေးရတွေကိုဒါနားလည်အောင်ကြားရဲဒါဒေသနာလေးလို့ပြောတယ်နားလည်အဲ့တော့ဒါကလည်းဆိုလိုရင်းဒီစသဖြင့်ဒီတဏ္ဍာဆိုတဲ့ဒီလိုမှာဒါညာတကံဘဝညာတိဝကဟုတ်တော်ဘုရားတကားဒါညာတကံဘဝညာတိဝကတညာတကစေမျိုးရှိကြကုန်သည်ဘဝ ပုညာတိဝကများစွာသောစေမျိုးအပေါင်းရှိကြသောနိဟုတ်တော်ဖြစ်ဝိရတိတိကြပါကုန်သောဟောဒီအပိုင်းလေးကိုကြည်တနာထားဆိုတာပုဂ္ဂလသိက္ခာစေမျိုးမိတ်တင်ကားလေးအစုအဖွဲ့လေးနဲ့နေကြပါဆိုကြပါလို့ဦးဇင်းတို့ကိုမိသားစုကိုလူမျိုးကိုနိုင်ငံသူနိုင်ငံသားဒီလိုကျင်းဝင်တဲ့အနေနဲ့ အဲ့တော့အစုအဖွဲ့ကြီးတညာတကာတွေမထားဘဲနဲ့ဒီသာဂရများကပါထပ်ဖို့လို့တော့ဘဝညာတိဝကများစွာတဲ့များစွာသောဦးဇင်းတို့တိုင်းသားညီကိုအမောင်နှမစသည်အပြင်ဒီလိုမျိုးတိတာတည်တည်ဝုန်းဝုန်းနဲ့ဦးဇင်းတို့ရှိလို့ရပါတယ်အဲ့တော့တညာတကာဆွေမျိုးဒါကတော့ဝိသတော်ဆက်တဲ့ဆွေမျိုးကနေပြီးတော့ဘဝညာတိဝကဆိုတဲ့သဘောတစ်ခုထပ်ဖို့နေပြီးတော့ဒါအမြဲတမ်း ခြေဝန်နေကောင်းပြီအဲ့လိုမျိုးပေါ့သူမျိုးမိတ်တွေကညာစားတဲ့နိုင်ငံသားနိုင်ငံလူနိုင်ငံသားတွေဒီလိုမျိုးနေဖို့ဒါဘုရားရှင်ကဟောတထာဂရမြတ်ကဒါဘုရားရှင်ရဲ့တဏ္ဍာဆိုတဲ့လူကြီးဒေသနာကိုဖွင့်ပြအဲ့တော့ဒီအပိုင်းလေးကိုကြည့်ရင်ဦးဇင်းတို့ နာနာတာအာဟုယမိကိုယအာထယအာဟုဇေယဆိုတာဒီကနေ့ဒီပေါ်မှာဒီပုဂ္ဂလဒိဋ္ဌာယပြောမယ်ဆိုဆွေမျိုးသားချင်းညီကိုပေါင်းတာမှာဒါကိုယူရတယ်။ဒါကိုယူပါဆွေမျိုးသားချင်းညီကိုမောင်နှမကိုယူရပါတယ်ဖေ။ဒီရနာတော်ကိုဦးဇင်းတို့ဒီအခါကရာများငယ်ဖြစ်ဆိုချက်တည်ဒါဦးဇင်းတို့လုံလောက်တယ်ဒါဟိုလက်ခံတန်နေရပေါ့ ရှိတယ်။ဘာကြောင့်လဲဆိုတော့ဦးဇင်းတို့ဒီတဏှာလေးတွေမဟုတ်ဘူး။ဒီဟာမျိုးကဦးဇင်းတို့ဇက်တော်တော်တော်များများပါလေ။ဒီလိုအာဟုရာနဲ့ပတ်သက်ပြီးဖြစ်ဆိုတဲ့အခါဒီလိုလေးတွေမျိုးတော်တော်များများအကျုံး။ဗမာကျုံးဝင်လို့ဆိုတော့ဦးဇင်းတို့ဇတ်တော်တွေကဇတ်တော်တော်တော်များများမှရှိတယ်ဒီမှာဦးဇင်းတို့ဒီဓမ္မတစားဇန်ဆိုတဲ့ဇတ်တော်တော်ကူလာ။အဲ့ဒီမှာဦးဇင်းတို့ ဦးဇင်းတို့ဘုရားလောင်းပေါ့ဦးဇင်းတို့ဘုရားလောင်းဓမ္မတရားဆိုလေပညာရှိပညာကြီးပညာရှိပြုမိဒီနေ့မှပညာရှိပြုမိကြီးကဒီသူကကြုံတွေ့ရဘဝအခက်အခဲဘဝအကျက်အသေးကြုံလာတဲ့အခါဒါသူ့ရဲ့စိတ်ကူးလေးဘာလဲဆိုတော့ တယောတန်ေမရဏဟတိမရဏတော်အရင်ကြီးအနာတာမရဏမိဝဝရတရံဆိုတဲ့ဒီစကားလေးကိုသုံးခဲ့အဲ့တော့ဒီစကားလေးကိုမသုံးခင်ပေါ့ဘာကြောင့်လဲလို့ဘုရားတော်ပညာရှိဒါသူကမိပညာရှိအမတ်ကြီးကဒီစကားကိုပြောခဲ့တယ်အဲ့တော့ဒီစကားရဲ့အဓိပ္ပာယ်ကဧယုံတန်ေဤတို့တိကတိရှိသော ပရိဒံသူရဝါတို့ဤအတေလက်၌ပြဏတော်တရားတိတေနရိညေတော်၌အနာတပြဏမိဝအာဟုယာအာထာယာမိကိုယာမရှိပါပဲတည်းမရဏံတေခြင်းဒီကဝရတတံသာရိတာရိမြတ်ပါပြီအေးဒီလိုဖြစ်လာဆိုရင်ဘယ်လိုဖြစ်လာပြီဆိုရင် ဒီလိုဒီလိုစစ်လာပြီအဲ့ဒီလိုကမလဲဆိုတော့ပြီးနည်းနည်းဆက်တော့နော်မှန်ပါဧဝံတနေဤသို့စစ်လာသည်ရှိတော့ဒီလိုစစ်လာပြီဆိုရင်တဲ့ဗရိဏံသူတော်ဘာတို့ဤအတေတနာမရဏတော်တရားจิตေသူတော်ဘာတွေလက်မှာတရားလာတဲ့စာရင်တဲ့ဗရိညေတော်၌အနာဂမရဏမေဝမိကိုယအာတယံအစီပါဝေတ္တရားจิตေတာလဝရတဏသာယိတာယိမြတ်ပါသေးတယ် ဒီလိုဖြစ်လာပြီဆိုရင်သူတစ်ပါးတွေလက်မှာတရားချင်းတယ်တော်ထဲမှာမိကိုရာ အထရာမရှိဘဲနဲ့တရားချင်းဟာမြတ်ကြီးဒီနေရာမှာအဲ့ဒါအနာဂတ်မရဏဆိုတဲ့စကားတစ်ခုဒီအနာဂတ်မရဏဒီတော်ထဲမှာမိကိုရာအထရာမရှိဘူးဆိုတာဘုရားပြောတဲ့ဆွေမျိုးမိတ်တွေကအမောင်းတွေမရှိဘဲနဲ့အဲ့ဒါတရားချင်းမျိုးကိုဒါအနာဂတ်မရဏလို့ လို့ကြည့်တော့ဒီဟာလေးကိုတကယ်ကြီးတကယ်မကြီးကိုလိပ်ပတ်လည်အောင်ဘုရားလောင်းပညာရှိသူတွေဒီတကားဘာကြောင့်ပြောရသလဲဆိုတဲ့ဝတ္ထုတွေကတ်တူလို့ပြောကြရအောင်အဲ့တော့ဒီတကားကိုပြောရခြင်းကဒီဓမ္မဒဇဇတ်ပေါ့ဓမ္မဒဇဇတ်တော်မှာဦးဇင်းတို့ဟိုအဓိကပေါ့တယုတ်ဆောင်အဓိကဒီဇတ်တော်မှာပါတဲ့တယုတ်ဆောင်၄ယောက်ဦးဇင်းတို့နားလည်ထား ဇတ်တော်ကလေးပတ်လေးတော့တရုတ်ဆောင်ဘယ်နှယောက်ရှိ၄ယောက်ရှိပါတယ်ခင်ဗျာသို့တော်လည်းတော့ဓာတ်လူမိသားတွေဝင်ထည့်ပြီးတော့9ယောက်ပေါ့သို့တော်အဓိကဇတ်ဆောင်4ယောက်အဲ့ဒါကလည်းဆိုတော့နံပါတ်၄ယတပါဏီလို့ခေါ်တဲ့ဘယင်ကြီးပါတယ်တော့ယကပါဏီလို့ခေါ်တဲ့ဘယင်ကြီးပါခင်ဗျာသဒ္ဒပါဏီလို့ခေါ်တဲ့ဗာရာဏသီကြီးပေါ့အဲတိုင်းမသိဗာရာဏသီဆိုတဲ့ဗာရာဏသီကြီးမှာ ထိုအချိန်ကတိုက်ပြည်အုပ်ချုပ်မင်းလုပ်နေတာကယတပါဏီတန်ကြီးရှိတဲ့ဒါဘယင်ကြီးဒါတရားဟောပြီးတဲ့အခါကျအဲ့ဒီတိုင်းပြည်မှာဘယင်ကြီးကအာဟုရံပေါ့စစ်သူကြီးတယောက်စစ်တေနာပတိကြီးတယောက်ရှိ သူကတော့ကာလကစစ်သူ ကြီးလူတဲ့နော်ကာနကစက်သူကြီးပါဗျာကာနကစက်သူကြီးတော့ဆိုတော့ဟိုလင်းတာလို့ရေးတဲ့အခါမှာလင်းတာလို့ရေးတဲ့အခါမှာလာကြီးနဲ့ရေးတာလာလေးနဲ့ရေးတာဆိုတော့လာကြီးနဲ့ရေးဘာကြောင့်ရေးလဲဆိုတော့ရေပုံရအောင်စက်လို့ဟိုပြောကြတာတော့လင်းတာကအယုတ်မစိုးဘူး ဆိုးပါတယ်ခင်ဗျာလိမ္မာလေးကိုဆိုတော့ဒါလိမ္မာလို့ကြီးဒါလာလေးနဲ့ကြီးရတရုပ်ဆိုးတဲ့လာကြီးနဲ့ကြီးရကိုဒီမှာလဲကာလကစစ်သူကြီးကကာလကလာလေးနဲ့ကြီးလို့လာကြီးနဲ့ကြီးတာဟုတ်လားဘာဖြစ်လို့လဲဆိုတော့ရုပ်ဆိုးလို့ဖြစ်မှာပါခင်ဗျာဒါကမှန်းကြည့်ရတာပေါ့လေစာကရေးထားတာဒါထောက်ပြီးကြည့်ရတာဟုတ်လားတက်တာအဲ့တော့ကာလကစစ်သူကြီးဒုတိယတေဥဆောင်ပါဘယ်လိုလဲတော့ကာလကစစ်သူကြီးပါဗျာ ပြီးတဲ့အခါကျတော့တတိယမြောက်ကဘုရားတို့ဘုရားလောင်းဓမ္မတဇအမိရတယ်မင်းစေတာပရောဟိတ်ပုံသားပညာရှိသူကတိကြီးပေါ့အဲ့တော့တို့တို့ပြောဓမ္မတဇပညာရှိသူကတိကြီးပါတယ်နော်ဓမ္မတဇပညာရှိပရောဟိတ်သူကမိတ်ကြီးပါဗျာပရောဟိတ်သူကမိတ်ကြီးဟောနောက်တစ်ခါဒါ၃ယောက်မြောက်နောက်၄ယောက်မြောက်တေယုဆောင် စတ္တပါဏိဗါတယ်ရောစတ္တပါဏိစတ္တပါဏိလူလိမ်ပေါ့စတ္တပါဏစတ္တပါဏိလူလိမ်ဆိုတာကစတ္တပါဏိဆိုတာကဒီစံမေမုတ်စိတ်တွေကိုရင့်ကျက်ပြီးတော့ W1 ရောင်းပြီးတော့ဘုက္ကေဆိုတဲ့စံတဆရာအဲစတ္တပါဏိဆိုတဲ့အမျိုးသားလူလိမ်တွေကတရားဒါဒီဇက်တို့ခြုံပြီးတော့သိလို့ရတယ်ဒီတရုပ်ဆောင်မေးရောက်ပြန်ပြောမယ်နံပါတ်၄ယတပါဏိ ဘယင်ကြီးနံပါတ်1ကာရကစစ်သူကြီးနံပါတ်2ဓမ္မဒဇပညာရှိပရောဟိတ်အမကြီးနံပါတ်4အတိုင်းမင်းကအမကြီးနံပါတ်4ဗါလဲတော့သတ္တပါဏိလူလင်သတ္တပါဏိလူလင်ဆိုပြီးတော့ဒီလိုမျိုးပုံစံလေးရောက်လာလေတာအဲကောင်းပြီဦးဇင်းတို့ဒါကအခက်တူကိုပြောကြရအောင်ဒီမှာပြောနေတာကအနန္တာရဲ့သဘောနဲ့အနန္တာ ဆိုတဲ့ဆိုတော့အဲ့လိုပုဂ္ဂိုလ်လေးယောက်ရှိတဲ့အခါတစ်ချိန်မဟုတ်ဘူးတိုင်းပြည်မှာတိုင်းပြည်ရာသူအခန်းကဏ္ဍနဲ့သူကစီမံကြအုပ်ချုပ်ကြတယ်အဲ့လိုစီမံအုပ်ချုပ်ရင်းနဲ့တနေ့ဘာဖြစ်လာတော့ဆိုတော့ပုံမကြဗမကြဖြစ်တယ်ဘလို့ပုံမကြဗမကြဖြစ်လာတယ်တရားစီရင်တဲ့နေရာမှာစပြီးတော့ ဒါကပြဿနာဖြစ်ရစီရင်တာကဒကာကြီးတွေဓမ္မကြီးဘသူတွေရဲ့အလိုလေဆိုတော့ဥပဒေကိုနားလေဒါတရားသူကြီးတွေရဲ့အလိုလေဒါပေမဲ့အဲ့ဒီမာနတိကြီးကြီးမှာဘာဖြစ်နေလဲအဲ့ဒီတရားစီရင်တာကိုအဲ့ကာလကစစ်သူကြီးက စီရင်နေတာဘယ်သူကစီရင်နေတာကာလကစစ်သူကြီးကတရားစီရင်နေပါတယ်ဖေ။အဲ့တော့စစ်သူကြီးဆိုတာကတိုင်းပြည်ကိုကာကွယ်ရမယ်အပိုင်းလားသူတရားစီရင်ရမယ်အပိုင်းဒါသူ့ရဲ့ဘုံ။ဒါကြောင့်မလို့ဒီလိုလောကမှာတခါတည်းကိုယ်နေရာကိုယ်လုပ်ကိုယ်လုပ်ရင်အကုန်လုံးရှုပ်ကုန်။အဲ့တော့ဒီကာလကစစ်သူကြီးကသူကဒီတရားစီရင်မှာဝင်ပြီးတော့စီရင်နေစီရင်တဲ့အခါကျတော့ ခုနတရားရေးရပါတတိပြည့်နဲ့ရေးနိုင်ပါရေးနိုင်လာတဲ့အခါကျတော့ပြည်သူတွေကဒီဆုံးဖြတ်ချက်လက်မခံနိုင်တော့ဘာဖြစ်လို့လဲနားမလဲတာမကြွညင်တာကအကြောင်းတစ်ခုနောက်တစ်ခါလောဘရေမဲ့တိတ်ပြီးတော့ကြီးရဲ့လောဘရေမဲ့တိတ်ပြီးကြီးရဲ့အခါကျတော့မပြုတ်တဲ့အာသတိမှုတွေကပါတယ်သွားလာတဲ့အခါကျတော့တခါလေတရားစီရင်မှု တ်တာမရှိမရှိတဲ့အခါကျတော့နေ့စဉ်တရားစီရင်ပြီးလူလူတရားစီရင်တဲ့နေရာမှာလူတိုင်းညီသားတွေကယုံကြည်ယုံကြည်နေတာတခါလေပေါ်ကြပြစ်ကြမကြည့်တော့ဘူးဒီဒါမှတရက်လည်းမဟုတ်ဘူးတရက်လည်းမဟုတ်ဘူးအများကြီးဖြစ်ဒီနေ့တော့တစ်ချိန်မှာဦးဇင်းတို့ဒီဓမ္မရတပညာရှိအမတ်ကြီးကလည်းပဲဒင်းစီကိုနေ့စဉ်ခါးစားဝင် သွားရင်လမ်းမှာဒီတရားစိန်တဲ့နေရာရှိကတက်ပြတ်သွားရင်လူကိုကူကြီးနဲ့ဒီမှာလည်းစူးစူးညံ့ညံ့ဒီလိုအမြဲတမ်းကြားနေရကြားနေရတော့ဒီနေ့ကျတော့ပညာကြီးဓမ္မလူသားအမှန်ကြီးကဒီလောက်ဒီခါလေးအော်ဟစ်ပြီးတော့လက်ခမောင်းခတ်ပြီးတော့ပြည့်ကျော်နေကြတယ်မကျေနပ်ချက်တွေကိုအော်ဟစ်နေကြတယ်တိုက်သူပြည်သားတွေနောက်ချက်ကဘာဖြစ်ကြလဲတော့အကြောင်းကို အဲတော့တရားရဲ့အမှုတစ်ခုဆုံးဖြတ်ချက်ချရဲမတရားဘူးဒီဆုံးဖြတ်ချက်ကြီးကမတရားဘူးဒီလိုပြောတဲ့အခါကျတော့ဓမ္မရဇပညာရှင်ကြီးကလည်းကဲအကြောင်းကိုပြောပြကြတာတရားခံတရားလူပဲတရားလူပဲတရားခံနဲ့ဒါကိုစီစဉ်ပြီးမြန်ပြီးတော့ဆုံးဖြတ်ချက်ချလိုက်တဲ့အခါကျတော့တိုက်ပီတာကြီးသိပြီးတော့သဘောကျသွားတယ်ပြောလိုက်တာညှက်တာတယ် ပညာနဲ့ဦးစီးပြီးတော့ဆုံးဖြတ်ချက်တစ်ခုချနိုင်တယ်ဒါကရေးတယ်ဟောဒီရေကုန်ရဒါရာဂန်ရောအများစုကတမန်တမတ်ကြနိုင်တဲ့သဘောရှိရှိတဲ့ခါကျလည်းသူပြည်သားတွေကသဘောကျတယ်သဘောကျသဘောကျတော့တပြည့်ပြည့်နဲ့ဟာဓမ္မရတပညာရှိအမတ်ကြီးတရားစီရင်မှာတရားစီရင်မှာဆိုနောက်ဆုံးတော့ဒီတရားကြီးကအလိုလိုတိုင်းသူဤသားတွေရဲ့လိုလားတောင်းတချက်နဲ့ အညီဓမ္မရဇပညာရှိကြီးထံမောက်ရောင်မမတိရောက်သွားလိုက်ရောင်မမတိရောက်တော့တပြေးပြေးနဲ့တခါလေဒီတရားစီရင်မှုအလုံးဒီဘာနတိပြေကြီးတဲ့တရားစီရင်မှုအလုံးဒီဘသူရှိကိုရောက်သွားတော့ဓမ္မတသပရောဟိတ်ဒုက္ခမေကြီးရှိ ရောက်သွားပါတယ်ဖေ။ငါတရားပရောဟိတ်ပညာရှိကြီးရှိရောက်သွား။ရောက်တော့တဲ့ခါကျတိုင်းမိသားတွေကလည်းတခါ ဘိုးတော်ကကြွေးကြော်တာကမကျေနပ်ချက်တွေကိုထုတ်ပေါ်ပြီးအော်နေတာသမောင်းခတ်နေတာပါလေတပြေးပြေးနဲ့တရားစီတဲ့နေရာမှာတော်လိုက်တာချီကျူးဇံတွေရဲ့တခါလေပြိတ္တကမစဲပြန်ဖြစ်လာရှေ့ကပြိတ္တတွေမစဲတာကအလိုမကြလို့တခါလေပြိတ္တတွေရဲ့တခါလေယုတ်တိယုတ်တိဖြစ်နေတာပါအခုကျတော့ပြိတ္တတွေကဆုံးဖြတ်ချက်တွေကိုနားခံရင်လို့နားယူခြင်းလို့အာတခါလေတရားရင်မှာပါတဲ့ပုဂ္ဂိုလ်တွေလာပြီးနားထောင်ကြဆုံးဖြတ်ချက်တွေကိုတခါလေ ဟိုလေလာကြသဘောကြကြနှစ်ချိုက်ကြပြီးတော့တကားတဲ့အဲ့ဒီဓမ္မရတပညာရှင်ပရောဟိတ်ကြီးမှာတကားတဲ့ပြိတ္တကသိပြီးတော့အားကောင်းလာဘယ်နေရာလဲတော့တော့တော့မှတကားတဲ့အချာရန်နဲ့ပရိသတ်နဲ့ဒီလိုဖြစ်လာတစ်ဖက်ကတော့ခုနကာယကစိတ်သူကြီးမှာပြန်ကြည့်တော့ဟိုတုန်းကတော့လက်လာပါဘူးရာပရိသတ်မရှိပြီလေစိတ်ဥဒ္ဒလက်လာပါရနေရ အခုတရားစီရေးကိုဝင်မဆွရတဲ့အခါလဲပြိတ္တကလည်းမရှိတဲ့အပြင်လက်လာပါမရတော့စိတ်ပြီးတော့အလိုလိုစိတ်တဲ့အရေးအကိုပါတိမ်နေလာတိမ်နေလာတဲ့အခါကျတော့ဗမာလူဦးဇင်းတို့ခေတ်စကားနဲ့ပြောလို့ဂျေဝနာပေါ့ဘာဝင်နာဂျေဝနာပါဗျာဒါကြိုင်းလေးဦးဇင်းတို့လည်းပြောရတယ်ဗမာတော့ပြောနေကြတာချက်လက်ချက်တာဘာဖြစ်တာကျမ်းပါဗျာ ဲအဲ့လိုဖြစ်လာတယ်ဖြစ်လာတဲ့အခါကျတော့ဒါပေမဲ့လည်းခုနနှလုံးရည်ကြီးရှင်လို့ပါလေဘယ်မှာရှင်လို့မရမရတဲ့အခါကျတော့ဘယ်ကြီးရှိဘူးတတိယချင်းကဘယ်ကြီးကိုချင်းကချင်းကပြီးတော့ဘာလကစိတ်ကြီးကယတ္တပါဠိဘယ်ကြီးကချင်းကပြီးတော့ရှင်မင်းကြီးကြည်ပါဦးဒီနေ့တော့ရှင်မင်းကြီးဓမ္မကိုလာတဲ့ဓမ္မရတပညာရှင်ကြီးကိုတတိထားကြည်လား အာဘာဖြစ်လို့လို့ကြည်ကြည်ပေါ့အာဒေတာဘာနောကတိုက်သူပြည်တော်ကဘယ်တော့မှဟုတ်ဘူးချင်းဒီလိုကြည့်နေနောက်တည့်ရကြည့်ပါဦးနောက်တည့်ရကြည့်ပါဦးပြောမှများလို့ဒီကြီးတော်လေးဒီဓမ္မရတပညာရှိတော်တော်ကြီးပေါ်မှာဂရုစိုက်တတိထားမိလာပြီဆိုတော့စကလုံးကြီးစားရှင်မင်းကြီးအာကောင်းအောင်ပြိတ္တရှိအောင်လုပ်နေတာပြိတ္တရှိလာတဲ့အချိန်ကြီးအရှင်မင်းကြီးရဲ့ ။ဒါဖြင့်ရာဇပရိယကိုအချိန်မရွေးနဲ့ပြုတော်လိမ့်မယ်ကျွန်တော်ပြောတယ်။ပြောတော့ကနကတ္တမခါဖြစ်တဲ့ဒီယတပါဠိဘုရင်ကြီးကလည်းကာလကစစ်ဘုရင်ကြီးကပြောတဲ့စကားအာမဟုတ်နိုင်ပါဘူးစစားကြတယ်။သူကအားတော့အားတယ်ရိုးကုန်လေးရှိကုန်တာ။ရိုးကုန်လေးရှိတဲ့အခါကျတော့ဟုတ်တော့ပါဘူး။ပညာရည်ကြီးကငါထံတော့ကြည်ကံရတဲ့ပဲယူယူတည်တည် ဒါအင်မတန်နှင်ချပြီးတော့စိတ်တက်ဒီလိုတော့လုံးမဟုတ်ပါဘူးဒီရဲ့နောက်တစ်ချိန်ပြောနှစ်ချိန်သုံးချိန်နောက်လည်းပြောပေါ့တာမန်ပုထုဇဉ်ဒါဘယ်ကြီးတပါဖြစ်လေတော့စိတ်လေးကနည်းနည်းစဉ်းစားတာပုံများဟုတ်လေလားစိတ်ကစဉ်းစားတာပြည့်တာလို့ဘာလို့ရမလို့ပြောတတ်မှာမောင်မင်းပြောတတ်မှာမောင်မင်းဆိုတဲ့အခါလေးအဲ့ဒီမှာကာလစိတ်ကူ ခုနရတ္တမာပိပယင်ကြီးကိုအကျံပေးရှင်ကြီးဒီအတိုင်းသူ့ကိုသွားပြီးတော့နှိတ်ကုန်မယ်ကုမြင့်ပြစ်မယ်ဆိုရင်တော့တိုင်းကြီးကပေါ်လုံးလိုက်ကြိုက်ပါလိမ့်မယ်တိုင်းကြီးကလည်းလက်ခံမှာမဟုတ်ဘူးအဲ့တော့အကြောင်းဥပ္ပေရှာပြီးတော့လုံးမှာဖြစ်ဘယ်လိုလုပ်အပြစ်ရှာရမယ်မလုပ်ရမယ်အပြစ်ရှာပါတယ်ဖေ။နားလေကြီးတေကမာကြီးဒီကနေ့ဘုံဘုံကညှိ့မှုအတွက် ကိုကိုကကိုမြင့်အောင်တိဆောက်ဖို့ကအရေးကြီးတယ်။ဒါပေမဲ့ပညာဉာဏ်နည်းပါးတဲ့ပုဂ္ဂိုလ်ကြီးကျတော့ဘာဖြစ်လို့ကိုဘမမြင့်ဖို့အတွက်ကိုဘမကိုမြင့်အောင်မတိဆောက်ဘဲနဲ့ကိုနဲ့ရှင်နေတဲ့ပုဂ္ဂိုလ်ရဲ့ဘဝလက်ကျတော့ကိုလိုမြင့်သွားလို့ဖြစ်တာ။အဲ့ဒါပညာမဲ့ပုဂ္ဂိုလ်ရဲ့အရေးအကောအရေးအစား။အဲ့တော့ဦးဇင်းတို့ဒီလောကမှာကိုဘဝတိုးတက်အောင်ကြိုးစားရအောင်။နောက်ဆုံးကိုနဲ့ အပြုလုပ်ပေါ်ကိုင်ပြတဲ့ကိုသားရင်ရင်ကိုယ့်ဘက်ကိုကြိုးစားရတယ်ကိုယ့်ရဲ့အရေးတွေးတွေကိုပို့ပြီးတော့မြင့်အောင်ကြိုးစားရတယ်ကိုယ့်ကိုပို့ပြီးတော့အလုံးကကိုးစားအောင်ယုံကြည်အောင်လက်ခံအောင်ကိုကြိုးစားရတယ်တစ်ဖက်လူကိုသွားပြီးတော့နှိမ့်ကြတော့လုပ်เสียလို့ကလားမလို့ပါဘူးဖေ။အခုဒီမှာအဲ့လိုဖြစ်နေပြီ။အဲ့တော့တစ်ပတ်လူကိုဒီခါလေးကိုယ့်ရဲ့လက်ရှိအသေးထားကိုမြင့်အောင်မကြိုးစားဘဲနဲ့တစ်ပတ်လူရဲ့ရောက်နေတဲ့အခြေအနေပြက်ကိုနှိမ့်ကြတော့လုပ်ဖို့ ကြိုးစားတော့ဘာကြိုးစားတော့မဖြစ်နိုင်တာတခုကိုစပြီးတော့အကျံပေးလိုက်အကျံပေးတော့ပြည်ကြီးကတော့လက်လက်ဓမ္မရဇာပညာရှိပရောဟိတ်ကြီးခါစားဝင်လာပြီဆိုတာနဲ့တခါလေးစီးပြီးတော့ဓမ္မရဇာပညာရှိကြီးရဲ့ကျုပ်တော်နှစ်ကြံနန္ဒမိုးတော်အလင်းရောက်ရင်ဥယျင်ကစားခြင်းဘာကစားခြင်းဥယျင်ကစားခြင်းပါလေခင်ဗျာ ဒါပေမဲ့ဘယင်ဆိုတော့တကယ်ကြီးပမာကြီးဘယင်ဥပ္ပိရှိပြရအဲ့ရှိပြတော့ဘယင်ကြီးကရှိတဲ့ဥပ္ပိကြီးကလည်းအိုနေပြီကစားချင်တော့အဲ့တော့ဥယင်အစ်စ်တစ်ခုမနှက်ချံကိုဖန်ဆီးပေးရမှာတစ်ပေကမပိတ်မှန်းလေးပြည့်စုံတဲ့ဥယင်တစ်ခုဖန်ဆင်းပေးပါဒါလို့သူကပညာရှိပညာကြီးကိုပြောပြီးတော့ဗာထပြောမနှက်ပြန်ဥယင်မကစားခွင့်မရဘူးဥယင် နိုင်တယ်နိုင်ဘူးဆိုရင်သေတာဘာလဲသေတာပါဗျာဒါကအကြောင်းရှာရအောင်လို့မရရင်သေတာပဲလို့ပါဗျာသေတာပဲကိုညဒါလိုပြောလိုက်တော့ဆိုသိပါပြီပညာရှိပညာရှင်များဆိုတာတထိုင်နဲ့တင်ထိုင်ပြီးတော့ထိလိုက်လို့ရှိရင်ဒါအကုန်လုံးကိုနားလည်တဲ့သဘောရှိတယ် အဲ့တော့ပညာရှိတိတော့ဆိုသဘောပေါက်ပြီးဒီကားလဲဒီကားလဲဆုံးတော့ဘုရားမိပညာရှိကြီးကဘယင်ကြီးကိုအယုံသိပြီးပြန်လာတယ်အရောက်တော့စဉ်းစားတယ်အာဒါမှမဖြစ်နိုင်ဘူးဥယျာဉ်တကူတကကြီးတကူမကြီးတရတဲ့နဲ့ဖန်သေးဖို့ဆိုတာတကယ်စီရဲ့ဥစ္စာရှိလို့ဖန်သေးနိုင်တယ်ခါတစ်ပင်တစ်ပင်ကတကကြီးတရနဲ့ကြီးပါမလားမကြီးပါဘူးခင်ဗျာကြီးနိုင်တယ်မဖြစ်နိုင်ဘူးအဲ့တော့ပညာရှိပြောရေးပုံစံကြီးရဲ့အင်ဂျန်သာစဉ်းစားဝေကောင်းစားလာဝေဝိပြီးတော့စဉ်းစားတယ် ဒါကတော့မဖြစ်နိုင်ဘူးဒီလိုစဉ်းစားနေရပဲသူတို့ပြောပေါ်လေဒီပညာရှိဘုရားဘုရားလောင်းပညာရှိ သူ့ကိုမြင်ကြည့်ခဲ့သီလကိုသမာဓိကိုပညာကိုလည်းဒီကုန်တွေကြောင့်အဲ့ဒါတတ်ပြည်ကတရားမင်းကြီးကြောက်တာကိုလောကကိုနာဆင်ခြင်းကြည့်ဒါတွေ့နေကြပါအဲ့တော့ ဘုရားနောင်ရဲ့အတွေ့အကြုံကိုပြုတော်မူပါတဲ့ဥဒေယုံကိုစေလွတ်ပြီးတော့ဘုရားနောင်ကိုဇန္ဒရပြည့်အောင်ဆိုပြီးဥယျာဉ်ကိုတန်ဆင်းခိုင်းလိုက်ရပြီကဲနောက်တစ်နေ့နန္ဒမောတော်လေးရောက်ဓမ္မရဇဒါအမှန်ကြီးပြီးရှိခါလာခဲ့ရှင်မီဤဥယျာဉ်ကလာတော်တော်မူပါနည်းနည်းတော့ဘာဖြစ်တယ်အံ့ဩသွားပါအံ့ဩသွားပြီညလုံးကျုပ်တော့မဟုတ်ပါဘူးတင်ပါခင် နှလုံးသွင်းသွားတယ်ဒါပေမဲ့လည်းဘာလို့ပြောမယုံတဲ့ဝက်ယုံတော့လည်းဘာလဲဟာဘာလဲသာစုကြည်တောင်းဟာတော့မယ်မှာဥယျာဉ်ကစားကောလေးပေါ့ဒါကလည်းစစ်သူကြီးခြံရံပြီးတော့ဒါကလည်းလိုက်သွားတယ်ဘုရားတော်မှာတကယ်အာဟောတယ်ကဥယျာဉ်ကြီးပြည့်ပြီးတော့ဒါကလည်းဥယျာဉ်ထဲမှာကစားပြီးတော့ပြန်လာဒါနာမည်နောက်တစ်ခါကျတော့ဥယျာဉ်တော်ရပြီနန်းတော်ပြန်ရောက်တော့နှစ်ယောက်သားတိုင်ပြီဟာကာလကလောဥယျာဉ်ကြီးတော့ဖြစ်လာပြီ အာကာလကာလမျိုးလုံးမျိုးမျက်စိမျိုးဒါပေမဲ့လူမိုက်ကိုသွားပြီးဆရာနေတဲ့အခါကျတော့တွေးလိုက်တဲ့ညဘောင်းအာရုံတွေးမှာပေါ့အဲ့လိုရင်းရင်းကြီးဘာမှမဟုတ်နဲ့နောက်တစ်မျိုးမရိုးရအောင်နောက်တစ်မျိုးနဲ့အကြောင်းဆောင်ဥယျတော်ရှိပြီဇာနုငါးပါးနဲ့ပြည့်စုံတဲ့ရေကန်ကြီးနောက်တစ်နေ့ပြုခြင်းပြုကြည့်ပေါ့အဲနောက်တစ်နေ့ကြာလာရင်ဘင်းကြီးကပြောပြန်တယ် အေးပညာရှိသူငယ်ကြီးလေးဥယျာဉ်ကြီးတော့ရတယ်ဒါပေမဲ့ဥယျာဉ်ကြီးရေကစားကိုမရှိဘူးအဲတော့မနေ့ပြန်ရေကစားနေတဲ့ဥယျာဉ်ကြီးထဲမှာဇာတုငါးပါးနဲ့ပြည့်စုံတဲ့ရေကန်ကြီးတစ်ခုဖန်ဆင်းနေရောဒါပညာရှိသူငယ်ကြီးသဘောပေါက်ပြီးပြန်သွားဒါပေမဲ့ဒီလကရတော့တိတ်မကူတော့ဘူးအကျိုးကြောင့်ဆင်ញင်လိုက်တယ်တရားမင်းကဖြစ်ချင်တာအကုန်ဖြစ်စီရမယ် ဟောအဲ့ဒါနောက်တစ်နေ့ကျဒါမင်းကြီးစီသွားရှင်မင်းကြီးဒီကစားကြွတော်မူပါဘာဖြစ်သွားလဲမျိုးလုံးမျိုးလက်ဆံမှုဖြစ်သွားတယ်ဟုတ်လားမှန်ပါခင်ဗျာမျိုးလုံးမျိုးလက်ဆံမှုလည်းဟာကာလကစီတတိယေခတ်သွားမယ်ဒါပဲဟုတ်ပလားအလကဒေတာစိတ်ဒေတာမတိစိတ်တူဒီလာဟိဒီကစားသွားမယ်မယုံတော့ဝဲယုံတော့နဲ့လိုက်သွားကိုရောက်တော့တကယ်ကိုတခါလေးရေကတိ ကြာမျိုးကားနဲ့ပြည်စုံနေရေကန်ကြီးတွေ့တယ်ဒါကလည်းရေတော်ဝသားရတယ်ဒီကကြီးတင်မရေစိတ်ကမှန်တော်ကြီးပေါ့အဲ့ဒီရေကသားရတာပြောလို့တင်ဟုတ်ပလားဒါကကြာမျိုးကားနဲ့ပြည်စုံတယ်ခုဒီကကြီးဆိုတော့မှရေကုကန်ကြီးပေါ်လီဒီလိုမျိုးပြည်စုံတဲ့ရေကန်ကြီးနဲ့ရေကသားနေရပြီမဲ့အဲ့ဒီဒီကကြီးတင်မရေစေနှလုံးဒုံလုံးချပြီးရိုးရိုးရေကန်နဲ့ရေကသားနိုင်တော့သာနိုင်လောက်ပါဘူးခင်ဗျာ မကနိုင်တော့ပါဘူးစာထဲတော့မပါဘူးဒါတော့ကိုယ့်ဘာကိုယ်ပဲတွေးကြည့်ပေါ့အဲဒီလိုပြင်လာတဲ့အခါကျတော့ကဲနန်းတော်ပြန်လာပြန်ပြီကဲနှစ်ယောက်ကောင်းရင်တဟာကာလကလို့ဟာကာလကလည်းမူပါနဲ့ဗျာမူပါနဲ့ဗျာဆိုပြီးတခါလေအကြံပေးလိုက်တော့နောက်တစ်နေ့ပညာရေးသူကမကြီးလာတယ်စီးပြီးတော့ပညာရေးသူကမကြီးလေးမိကြီးကလည်းဓာတ်နေပြန်ကောင်းလိုက်တာဒီကံကြီးကလည်းကောင်းဒါပေမဲ့ ရေကစားရေသုံးဆောင်ပြီးနားနေရမယ်နတ်တော်ပြတ်တဲ့အဆောင်ကမရှိဘူးလက်ပြန်ရေကစားအောင်လေရေကစားပြီးနားနေလို့ရအောင်တခါလေပုံပြီးမှာပါတဲ့နတ်တော်ကြီးတပြအစာဦးကြီးတခုစီမံပေးပါဦးငါကြီးတွေကပင်တလုံးတော့တည်တဲ့ဆောက်ကိုလွယ်တာမလွယ်ပါဘူးဗျာဒီမှာမိပညာတွေသိပြီးတော့မြင့်နေတယ်ဆိုတော့ နေရာမျိုးမှာတကယ်ကြည်ကြဲခမ်းနားတဲ့အစာအုပ်တစ်ခုကိုတည့်အထက်နဲ့အပြီးဆိုတာနိုင်ရည်ပြနိုင်ဖြစ်နိုင်ခြင်းရှိသလားမရှိပါဘူးခင်ဗျာဒီဒါပေမဲ့ခံရတဲ့ပညာရှင်ကြီးတဲ့ပြန်သွားတယ်အဲနောက်တနေ့ကျတော့အာဟုကလည်းရှိတာမရှိတာတရားမရှိတရားမရှိတာတရားမရှိတာလည်းခါရဲတော့ဒါလည်းအပြစ်ချင်တယ်တည်ချင်တာအကုန်ဖြစ်တယ်နောက်တနေ့ဒါလည်းနန်းတော်ကြီးကများခံရတယ်ဒါလည်း အာရှင်မကြီးကဲနန်းလေးတော်ကြီးရဲ့လိုက်ပြီးတော့ကြည့်ရှုပါဦးပြေးသွားတယ်ဟာအလကလာဦးဟုတ်လားအလကလာဦးဘာနဲ့ရေးထားတဲ့ခါလကတော့ပါလာကြီးနဲ့ရေးထားတဲ့လာကြီးနဲ့ရေးထားတဲ့ခါလကပေါ့နော်ကဲခါလကလာဦးကဲသွားကြမေးကလည်းရေကစားမှာဝင်သွားတယ်ဥယျာဉ်ထဲဝင်သွားတယ်တကားလည်းစာအုပ်ကြီးကဖြစ်တယ်ဟောပါတိတိလေးလေးအဲမျိုးမျိုးနဲ့ဆိုရင်ရေကစား ဧကရမီအဲ့ရဲ့ဇာဟုတဲ့တော်ဝင်ပြီးတော့နားနေရတယ်အဲ့တော့နတ်တော်ကြီးတည်းမြခန္ဓာနေတဲ့အစာဥပိတဲ့မှာနေရလို့တကယ်ကြီးဒီမှာဒီစဉ်းစားပြီးအဲ့ဒီဘယင်ကြီးအဲ့ဒီစိတ်ကြီးပြုံးနေခင်လားမထင်ပါဘူးခင်ဗျာဒီတကယ်ကြီးဒီကမာကြီးဒီပုပ်ပင်ကြီးကလည်းအခန်းလေးဇေဘီပတ်လည်းဇမဘီပတ်လည်းပိနေဇေပတ်လည်းရေးရပြီစေရမှာအေးအေးချမ်းချမ်းမရှိဘူးလားရှိပါတယ်ခင်ဗျာအေးအဲ့မှာနတ်တော်ကြီးတည်းမြနေနေရပြီ အဲ့ပုဂ္ဂိုလ်ရဲ့စိတ်လုံးကိုခံစားတာကြည့်နှလုံးနဲ့တကားလဲတဏီကုံတို့ပြန်လာပြီနန်းတော်ပြန်လာအောင်ရင်တိုက်ရမမီဒါလုံးကာလကအာကာလကလည်းမပူနေနောက်တစ်မျိုးမရိုးစေရဘူးဟုတ်ပလားနောက်တစ်မျိုးမရိုးစေရဘူးဆိုနောက်တစ်နေ့ကျတော့တကားပညာကြီးရဲ့မှကြီးခါသာဝင်ပြီဒါလည်းပင်ကြီးကမြင်လာနဲ့စီးပြီးတော့ဒါလည်းဟိုကဦးအယောအသေးပေး ယုံကြည်ရစီပြီးတော့မလို့တော့ငါလည်းမရိုးရတယ်ရောစီပြောဟာပညာရှိကြီးနတ်တော်ဥယျာဉ်ကြီးတဲ့မှာရေကန်ကြီးနားလေရောင်ကြီးကြီးကြောက်တာအင်မတန်ကောင်းတယ်ဒါလည်းကွာအဲ့ဒီဥယျာဉ်ကြီးအဲ့ဒီရေကန်ကြီးအဲ့ဒီအဆောင်ကြီးထိုက်တန်တဲ့အယောင်ဝါတွေတောက်ပြောင်ယရနာတမျိုးဗရဏယရနာကြီးကလိုသေးတယ်ပေါ့အဲ့ဒီဥယျာဉ်ကြီးကအဲ့ဒီ အစာအုပ်ကြီးထဲမှာဒါကလည်းငေးမကုန်ရပဲနေအဲ့ဒါလူကြီးတွေဒီလူယရနာမျိုးကဘယင်မှာပဲရှိနိုင်တဲ့ဟာကိုဘသူ့ကိုပြန်တောင်းတယ်အမတ်ကြီးပရောဟိတ်သူခမိန်ကြီးရှိကိုပြန်တောင်းပါတယ်ခင်ဗျာငယ်ရေငွေတခါတလေကြတော့လောကရေးရတင်းတင်းချာချာလိလာကြီးတခါလေတော့ရည်ရံကောင်းကောင်းပါတယ်ခင်ဗျာရည်ရံကောင်းလေ ဓမ္မယောသူမင်းတို့တဲ့ပုဂ္ဂိုလ်ရှိရမယ်ဟာကိုပညာရှိအမှန်ကြီးကိုပြန်တောင်းပြီးမသိရင်တတ်မယ်တော့ဒီပေါ်ရဲ့ခါကြီးဒီခါကြီးကြည်ကြည်ရံပေါင်းပေါင်းပါတယ်ဗျာကြည်ရံပေါင်းတယ်ကဲထားရတဲ့ပညာရှိအမှန်ကြီးလည်းပြန်သွားတယ်နောက်တစ်နေ့အဲဇာမီကြီးရဲ့အကူအညီနဲ့နန်းတော်ပြန်သွားသွားပြီးပင်ကြီးကိုရှာပြခဲ့စမင်းကြီးကြွားရောက်ပြီးတော့ကြည့်စီတော်ငိုပါဒါလည်းပင်ကြီးတဲ့ကဟာဘာလကလာသွားကြမယ်ကြည့်ကြအောင်နေပါကြတယ် ဒီကနေ့ဝင်ရောက်တဲ့အခါကျတော့ဒီကနေ့မျိုးလုံးလေးနဲ့ဆံပြီးဖြစ်ပြန်တာလက်များရည်များလေးပါလေအယောင်တစ်ပိတ်ပိတ်တင်တောင်းတွေ့တွေ့တဲ့အခါကျတော့ဗာရဲမှာဒီကစားဦးဒီကစားနာမည်ကြီးပြန်လာပြန်လာပြီးရဲ့အခါကျတော့နန်းတော်ပြောတော့နေရာကြီးကောင်းကြီးစာရင်းလေးကောင်းကြီးရိုက်ကြတယ်အဲ့ပြီးရဲ့အခါကျတော့ပြောအေး ဒါလည်းငါနဲ့မှမဟုတ်တော့ဘူးဒီလေဟုတ်ကလားလိုသည်မတောင်းသည်မပြောနေရနေပြီအဲ့တော့ပြိတ္တကလည်းပို့ပို့ပြီးညမလာဘူးပြောနေတာကြီးပါကြည့်ညလာပါတယ်ဗျာဒီတောင်းတာရောဟိကြီးကလုပ်ပြီးတယ်လုပ်ပြီးတယ်ဆိုတော့ပြိတ္တကအဲ့ဒီပညာရှိကရောဟိသူ့ကိုကြီးတောင်းပို့ပြီးတော့ဓာတ်လုံးတပြေလုံးပေါ်လီနားလည်အောင်ပြောတိုင်းလုံးကျုပ်လားဒီလုံးကျုပ်ဒီလိုမျိုးဖြစ်လာတဲ့ဘောကံ တခါလေပညာရှိသူလူမြင်ကြီးတော့အဲ့လိုဖြစ်လာတဲ့အခါကျတော့ကိုပုံပြီးတော့လေတုံ့ထုတ်လာတယ်ကိုပုံပြီးတော့လေစူးရည်လာတယ်ကိုပုံပြီးတော့လေဝါရီပေါ့ကြောက်ကြမှုများလာအဲ့နောက်မှာခုနခုနအိတ်တမစ္စတီယာလို့ခေါ်တယ်ဒီတရားတွေကပိုပြီးတော့ကြီးစိုးလာကြီးစိုးလာတဲ့အခါကျတော့ဒါကလည်းပွဲသိမ့်လို့မှဖြစ်ပွဲသိမ့်လို့မှဖြစ်မယ် ဒါပေမဲ့ရတဲ့အခါကျတော့ပါရဂါအခြေအနေကတော့ဒီလိုခုမြင်တဲ့အတိုင်းပဲပြီးတော့ပါရဂါလာတယ်ပါတဲ့အခြေယူပြီးစဉ်းစားရစဉ်းစားရမဟုတ်မှလည်းအရှင်မြင်းကြီးသူ့မှာတစုံတယောက်ကသူ့ရဲ့စိတ်ဆန္ဒတွေဖြည့်ဆည်းပြီးရတယ်အဲ့တော့တာမန်တတ္တဝါတို့တယောက်ဖြည့်ဆည်းပေးလို့မရနိုင်တဲ့အရာမျိုးကိုတောင်းဆိုပါ ဖြစ်မယ်အဲ့တော့ဒကာကြီးတွေဒကာမကြီးတွေပစ္စည်းဝတ္ထုဆိုတာတော့ခုနပုဂ္ဂိုလ်တဦးတယောက်ကစံအားရှိပြီးမယ်ဆိုရင်မရနိုင်ဘူးရနိုင်ပါတယ်ဖေ။ဟုတ်တယ်။တတ်တော်မှာတဦးတယောက်လူတယောက်တော့ခံစည်းခိုင်းခံစည်းဖို့လိုပါမှာ။မှန်ပါလား။ဟုတ်ပါဘူးဖေ။အဲဒီတော့ဒီခါလေးနောက်တစ်နေ့အကြံပေးလိုက်တော့ပညာရှိသူမင်းကြီးနန်းတော်ဝင်ပြီ။ကြည့်ပြီးအင်းကြီးကပညာ ကျေးဇူးကမကြီးရေဝီကြီးကလည်းကောင်းဒီကကြီးကလည်းကောင်းနားနေတော်သောဦးကြီးကလည်းနတ်တော်တဲ့မြတ်ခန္ဓာအဲအထဲမှာလည်းပဲတကားလေတကယ်အဘိုးမပြတ်နိုင်တဲ့ယရနာကြီးကလည်းတည်နေလိုက်တာအဲ့လောက်ကောင်းတဲ့ဥယျာဉ်ကြီးကိုစောင့်ရှောက်ဖို့ဥယျာဉ်ဆောင်တယောက်လိုလိမ့်မယ်။ဟာတယောက်လိုဥယျာဉ်ဆောင်တယောက်လိုပါရဲ့ဖေ။အဲအဲ့ဥယျာဉ်ဆောင်မှာအင်္ဂါတွေတော့ ဆိုမြည်ရမယ်ဒီဥယျာဉ်ကြီးတဲ့ထိုက်တန်တဲ့အင်္ဂါဂုံရီတွေရှိတဲ့ဥယျာဉ်ဆောင်တယောက်ရှိအောင်ဆောင်ရွက်ပြီးတော့ဒါလိုလုပ်ပြီးတော့မရရင်လည်းခုနပြောတဲ့ကဒေတာပေါ့လေကိုမြင်ပြီအဲ့ခါကျတော့ခုနပညာရှင်ပြောရေးဘုံလာကြီးတတော်ကပြန်သွားအေးရောက်စဉ်းစားဒါကတော့ကြားမင်းနဲ့ကြားနဲ့ပူလို့မရတော့ဘူး ဘယ်သူကူလို့မရတရားကူလို့မရတော့ပါဘူးခင်ဗျာတရားကူလို့လည်းမရတော့ဘူးလူတယောက်ကိုနေချင်းနာနေခံသိပြီးတော့လူသားစင်တဲ့တရားကိုခံသိပြီးဖြစ်နိုင်ဘူးမဖြစ်နိုင်ဘူးဆိုပြီးအဲ့မှာပညာရှင်ပြောရေးပုံနာကြီးကအဲ့တည်းတော့ဒါဟာမှရဲ့နောက်ဆုံးလေဒီအကွက်မှာတော့ငါအသက်ဆက်ပြီးရှင်မှုရမဖြစ်နိုင်တော့ဘူးပညာရှင်အမှန်ကြီးကဒါကြတဲ့ဝစ်ကွန်ဆာတာတွေတွေ့ စာရည်တော်ကောင်းကောင်းကြီးစာပြီးတော့လုံးဆောင်ကောင်းကောင်းကြီးသုံးဆောင်ပြီးအဲ့ဒီမှာစဉ်းစားရခုနစာကြောင်းလေးဧယောတံနေပရိဒဟတိမရဏတောတရိညေအနာတမရဏအနာတမရဏမေဝဝရတရံဧယောတံနေဤသို့ဒီကိုရာအကြောင်းခံဒီ၍လာခဲ့သည်ရှိတော်ဧယောတံနေဤသို့ဖြစ်လာခဲ့သည်ရှိတော်ပရိဒံတို့တော်တို့ဤဟ မန္နတော်တရားလေးတဲ့အရိညေသောနာအနာတမရဏမိမဒီကိုယအာကိုယအာဏယမရှိပါပဲတရားจิตတိတာနိယဝရတရံမျက်လာပါပေ၏သူတော်ကလည်းထဲမှာတော့ဒီလိုအကြောင်းတွေသတိလာရင်သူတော်ကလည်းထဲမှာတေရလာတဲ့စာယီဒါလည်းတိုးလေးဝင်မိကိုယအာဏယမရှိပဲတဲ့တရားကြီးကမျက်တိတွေလို့ပညာရှိ သုံးနာကြီးကစေနာပြီးတခါအဲ့ဝေကောင်းစားလိုက်ဝေဇာယီလာမမမမစားအဲ့တိုးလေးကိုတောင်းပြီးပြပါတာဘယ်သူခံမှာမတည်ခြင်းလို့ဆိုတော့သူတမားရဲ့ခံပေါ့သူတမားရဲ့ဥမြင့်ခြင်းမျိုးနဲ့မတည်ခြင်းလို့ပဲကိုထွက်သွားတာတော့တော်လေးကိုထွက်သွားတာပါဗျာတော်လေးကိုထွက်သွားတာလေဒါဒီနေရာမှာခန္ဓာကြီးရဲ့သမာဓိသူတမားလက်အောက်မှာ တရားချင်းတဲ့ခုနမိကိုရအာဒရာ မရှိဘဲနဲ့ဘဝတစ်ခုကိုအဆုံးသတ်ရတာမှာဘာဖြစ်သေးတယ်လို့ပြောကောင်းသေးတယ်ဘာဖြစ်တော့သူတစ်ပါးလက်ထဲမှာတရားချင်းတဲ့တောထဲမှာမိခိုရအားထရမရှိပဲတရားချင်းကပူမြတ်ပါတယ်ဖျားပူမြတ်တယ်လို့အဲ့ဒီလိုပညာရှိအမှန်ကြီးကဆင်ញင်ပြီးတော့ခါရဲဟာတော်တယ်လို့ထွက်သွား ဒါကဒီနေရာမှာပြောတင်တဲ့အနာဂတ်မှာအဲ့တော့ဒီမှာကြည့်လို့ရှိရင်ဒီအနာဂတ်မရဏအနာဂတ်ကိုဝေယအနာရမရှိတဲ့မရဏတရားကြီးဆိုတာအဲ့မှာပေါ့ပြောတာလို့နော်ခုနဆွေမျိုးမိတ်ဆွေတွေအနည်းအနာမှာမရှိပဲနဲ့တော့လေတောင်းထဲမှာဒီလိုတရားပဲနဲ့ဘဝတစ်ခုကိုအဆုံးတတ်ရတာမျိုးကအနာဂတ်မရဏကိုယ်ဝေယအထာရမရှိပဲတရားလားဖြစ်လား ကိုးကွယ်ရာအားထားရာ မရှိပဲတောထဲမှာသေရတာပါဗျာအဲ့လိုမျိုးဒါဒီဇတ်တော်မှာပေါ့အဲ့တော့ဒီနေရာမှာဒီဦးဇင်းတို့ဒီဇတ်တော်မှာဒီအနာထာရဏအနာထာလို့စကလုံးလေးဒီဘာကိုရည်ညွှန်းတာပြီးတော့ဦးဇင်းတို့ခုနမိတ်ဆွေအပေါင်းအသင်းဆွေမျိုးမိတ်တင်ကဆွေမျိုးညာတိဒီနေရာမှာနာထဆိုကိုးကွယ်ရာ စေပညာတိညီညွတ်တယ်အနာတာကိုယ်ွယ်ရမရှိဆိုတာစေပညာတိမိတ်ဆွေရအောင်လို့သိရလို့အာဟုရအာထရမရှိရဘူးဒီဆက်တော့ကညွတ်တယ်လို့ဒါလေးကိုပြောချင်တယ်ဒါကြောင့်မလို့ဦးဇင်းတို့ကနာထတုတ်တံမှာဘုရားရှင်ကအာနာသနာရာဘိကဝေဝိရထမအာနာရာဘိကဝေသနာဘိဝေရှုတွေ့လျက်ရှိကြပါတော့စေတစေတမီတို့ဒါနာရာမိကိုရာအာကိုရာရှိကြကုန်ပြီဝိရတတိမြတ်ပါအောင်လော အာနာဒာမိကိုယအာကိုယအာတယမရှိပါပဲတဲ့မာဟုရတတာမနေထိုင်ကြပါဆိုပြီးတော့မနေထိုင်ကြပါဘူးနေဆိုပြီးတော့ပြောတာအဲဒီနာဒတုံမှာလာတဲ့ဒီရှင်ပိုင်းတရားညီတမ်းမှာမြတ်ရှင်ဒီနာထဆိုတဲ့တကားကိုယ်ကိုယ်ရာအာကိုရာဆိုတဲ့နေရာမှာဒီအာကိုရာဘာကိုရည်ညွှန်းထားလို့ဆိုတော့သောသောကဒီဇတ်တော်တွေကိုလည်းထောက်စားအထာကနာရဲ့အဆိုမှုထောက်စားလိုက်လို့ရှိရင် ဒါဘာလဲလို့ဆိုတော့ပုဂ္ဂိုလ်ကိုညှို့နေတယ်ဘာကိုညှို့နေပုဂ္ဂိုလ်ကိုညှို့ပါတယ်ခင်ဗျာပုဂ္ဂိုလ်နဲ့ပုဂ္ဂလတိတို့တော့ဒါကြီးဒီကုဏဇက်ကလေးပေါ့တရားကတော့ဆိုတော့နာရတုတ်တာကိုပြန်တော့တို့တော့ဇက်ကလေးလေးပတ်လည်းနည်းနည်းဝိသိန်းလေးကောင်းအောင်ကောင်းပါတယ်နော်ဒီတိုင်းရက်ခဲ့ရတာစင်တော့မပြီးပြောတဲ့ရောက်ရှိသေးတယ်မလားဓမ္မဖေဟာသတ်သိန်းလေး အဲ့တော့ကဲပညာရှိဒုက္ခမကြီးကတော့လည်းတက်တယ်ပြေကောင်းတဲ့အောင်ထိုင်ထိုင်ပြီးတော့ဒါလည်းစိတ်ကိုဒါလည်းတုံလုံးချပြီးတော့ခုနပြောတဲ့စင်ကြီးကြီးလေးပေါ့ယောတံလေပရိဒံတေမရဏတောဒါရင်းကြီးအနာရမရဏမေဝဝရတရံဘလူလေးစင်ကြီးအခြေကဲတရားမင်းကြီးကပေါ်လာဘလို့ဖြစ်လို့ပညာရှိဒီလိုပဲဆိုတဲ့အခါဒါကတော့ရှင်တရားမင်းကြီးရဲ့ကုဏ္ဏမှာမဟုတ်ဘူးဆိုတော့မဟုတ်ဘူးနဲ့ မကူနဲ့တိုင်းပြည်ကိုပြန်ဘယ်ကိုပြန်တိုင်းပြည်ကိုပြန်လို့ပြောပါတယ်ခင်ဗျာဒီလိုဝန်ထမ်းကိုလေအစက်သေးတော့မပေါ့ကိုယ့်ဘက်ကိုပြောကြည့်တာဟုတ်မလားတိုင်းပြည်ကိုပြန်လာမကူနဲ့အဲ့ဒီမှာခုနစံတရဲ့ဒါကေတဆရာပေါ့ဒါလူပင်ငယ်တယောက်ရှိတယ်နာမည်ကသတ္တပါဏီဆိုတော့ကတေယုဆောင် နောက်ဆုံးတယောက်လူရဲတော့ သတ္တပါဏိသန္တသတ္တပါဏိဆိုတဲ့သူတွေရှိတယ်သူ့မှာအဲ့ဒီအင်္ဂါတွေနဲ့ပြည့်စုံတယ်ဗာလေနဲ့ပြည့်စုံသူ့မှာဘယင်ကြီးတောင်းဆိုထားတဲ့အင်္ဂါတွေနဲ့ပြည့်စုံပါတယ်ဖျားပြည့်စုံတယ်အဲ့တော့အဲ့ဒါလေးကိုတော့ဖတ်လို့ပြောပြဆုံးတတ်အောင်သူတော်သတ္တပါဏိရဲ့အကြောင်းအမြဲတမ်းစိတ်ဝင်စားနေတာပေါ့လေသူ့ရဲ့ဒီအင်္ဂါတွေဘယ်လိုကြောင့်ရလာတယ်ဆိုတာတော့ပြောရင်တော့ဒါကလည်းတခန်းနေနေသွားရအောင်နောက်တစ်ခါ တရားတော်ဆက်မှာကောင်းလိမ့်မယ်ချင်း။ဒါမှမဟုတ်ဒီနေ့နာနာတော့သွားရမှာမဟုတ်တော့ဘူးလား။အဲ့တော့သူ့အင်္ဂါလေးပဲပြောကြတာသူ့ရဲ့ဂုဏ်ရည်လေးပေါ့ဂုဏ်ရည်လေးခုရှိတယ်။နံပါတ်1ကအနုသူယတာတဲ့မညူစုတတ်ဘူးတဲ့။ဘာလဲတော့မညူစုတတ်ပါဘူးဖေ။ဘာလဲတာမနာလို့ကြည့်ဘူးပေါ့ပေါ့။မညူစုတတ်ဘူး။ဒါတစ်ချက်သူ့ရဲ့ဂုဏ်။နောက်ဒုတိယတစ်ချက်ကအာမိဇဘာယကာ တဲ့တေးရအရက်မတောက်ဘူးမတောက်တယ်မတောက်ဘူးရှောင်နေငွေစီဝါတေးရမတုံးသွေးဘူးရှောင်နေတာသတ္ထပါဏိတုတွေရဲ့ဒုတိယမြောက်ဂုံဒုတိယမြောက်ဂုံကအမေဇပါယကဗါလဲတော့အမေဇပါယကတေးရတေးရငွေစီဝါမတောက်သုံးပါဘူးဖျားမတောက်သုံးဘူးဒါဒုတိယဂုံနောက်တတိယဂုံ အဲ့ဒါကတော့ဒကာကြီးတွေဒကာမကြီးတွေတလားဒကာကြီးတွေဒကာမကြီးတွေဦးဇင်းတို့အားလုံးပေါ့အဲ့ဂုံလေးတစ်ခုတော့ရှိရှိတော်တော်တော်လာဟုတ်ပြီအဲ့ဒါမှလည်းဆိုရခါလိုက်တော့နိတိနိတိနိတနေဟကနိတနေဟကလို့ဘာပြောတာလဲဆိုတော့တိနေဟဆိုတာကချစ်ခင်တာနိဆိုတဲ့ပြိတေတာပုတ်ပြီးကျဲတာနိဒီ တေယံဟကအဲ့ဒါဘာလို့လဲမိတုကိုမှမချစ်တတ်ဘူးတဲ့ဘာလဲတော့မိတုကိုမှမချစ်တတ်ပါဘူးဖေ။အဲ့တော့ဒကာကြီးတွေကမချစ်တတ်ခြင်းဒီလေဂုံလေဘာလဲတော့မချစ်တတ်ခြင်းဒီလေဂုံတစ်ခုပါဖေ။အဲ့တော့တော်တော်ကတော့တရားရဘကလည်းပြီးကြည့်မယ်ဘူးမချစ်တတ်ဘူးဆိုတဲ့ကံကံကြီးတက္ကမကြီးစန္ဒာဂတိကလုံးတော်သွားနိုင် လွတ်မြောက်သွားနိုင်တယ်။တဏှာဂတိမပါတော့ဘူးပေါ့ဘယ်သူမှမချစ်ဘူး။အဲဒါမချစ်တတ်ဘူးဒါစံဒီစတ္တပါဠိလို့လည်းတတရားမြောက်ကို။နောက်စတုဒ္ဓမြောက်ကိုစတုဒ္ဓမြောက်ကိုကပါဆိုအကောဒနာတဲ့အကောဒနာကပါပြောတာလို့ဆိုမိတုကိုမှမမုန်းတတ်ဘူး။ဗါတယ်လို့မိသူကိုမှလည်းမမုန်းတတ်ပါဘူးခင်ဗျာ။ မိမိပေါ်မှာမိမိရဲ့အကျိုးစီးပွားကိုပြုပေးတဲ့ပုဂ္ဂိုလ်မိမိရဲ့နာသနာဖြစ်နေတဲ့ပုဂ္ဂိုလ်ကြတော့တမျိုးအာမိမိကိုတကားတဲ့ဘောလုံးကဏ္ဍတို့တဲ့မိမိရဲ့အကျိုးစီးပွားကိုအကျိုးစီးပွားမဲ့ကိုပြုနေတဲ့ပုဂ္ဂိုလ်ကြတော့တကားတဲ့ရင်းထဲမှာနှလုံးသားထဲမှာတကားတဲ့ငုံလိုက်တာဆိုတာမျိုးသတ္တပါဏိပြုနေတာရှိသလားမရှိပါဘူးခင်ဗျာမရှိဘူးဒါသတ္တပါဏိပြုနေတယ်စတုထာမြောက်ကိုအဲ့တော့အကောဒိညာဆိုတာမြေတုကမမုန်းတတ်ဘူးဆိုတော့ဒါအမြင့် အဲ့တော့ဂုံလေးခုပြန်ပြောမယ်ဆိုမညူတတ်ဘူးဒီအရက်မွေးစည်းဝါးတွေမသုံးဆောင်တတ်ဘူးဟောနောက်ကမြည်တုကုံမှာမချေဘူးမြည်တုကုံမှာမမုန်းဘူးဂုံကလေးချက်လေးချက်ပါဗျာဂုံလေးချက်အဲ့ဒါစရပါဠိပြုနေတဲ့ဂုံအဲ့တော့စရပါဠိလူတွေမှာအဲ့လိုဂုံကြီးရှိတယ်အဲ့တော့စရပါဠိလူတွေကိုဥပ္ပဒေခံလာခံလာဆိုတော့ဒါကလည်းပရောဟိတ်ကြီးတဲ့ဒါကလည်းပြည်တော်ဝင်စရပါဠိလူတွေကိုရှာရှာပြီးတော့ဥပ္ပဒေဆောင်အဖြစ် ခန့်ပြီးအမြင်ကြီးသွားပြီးတို့တို့ပြောပေါ်ပြီနောက်ဆုံးတော့သူတော်ကောင်းတွေအောင်ပွဲရတယ်ဘယ်သူတွေအောင်ပွဲရသူတော်ကောင်းတွေအောင်ပွဲရပါတယ်ဖေ။သူတော်ဒီမှာပြောနေတာကအနန္တမရဏဘယ်လောက်ဆိုဒီဒီဇက်ကမိတ်တယ်အနန္တမရဏဆက်ပြောကြရအောင်နော်။ဒါကတော့နာရတ္တုပြန်တော့အဲ့တော့ဒီနေရာမှာပြောနေတာကဒီလိုဇက်တော်တွေမှာလည်းအနန္တမရဏဆိုတဲ့စကားလုံးကြီးရှိတယ် နောက်အရဏမရဏကိုဇက်တော်တော်များများဖွင့်လို့တို့တော်တို့ချိန်အားလို့ထားခဲ့တော့အဲ့တော့ဓမ္မပြောနေတာကကိုးွယ်ရာအာကိုးရာအာထားရာဆိုတာဒီဇက်တော်ရဲ့အရာနဲ့စောစောကနာရတုတ်တံမှာထာဂရာရဲ့အဖို့ကိုကြည့်ရင်တော့ပုဂ္ဂလဒိဋ္ဌံအနေနဲ့မိမိတို့ကဆွေမျိုးမိတ်တဲ့ငါမိကောင်းဆွေကောင်းဒါမျိုးဒီဒီအာထားရာပဲအာကိုးရာပဲဗါလဲတော့ မိတ်ကောင်းဆွေကောင်းတွေသည်အားထရာအားကိုးရပါဗျာအားထရာအားကိုးရတဲ့အဲ့ဒါမိတ်ကောင်းဆွေကောင်းတွေကဒါကဦးဇင်းတို့နာရသုတ်တန်နဲ့ရှေ့ပိုင်းလေးဒါနာရဝိကဝေရတ္တမအာနာထာဒုက္ခံဝိကဝေအာနာထာဝိဟရတိစေတယံတို့ကိုယ်ဝေယအာထရာရှိပြီးတော့နေကြပါကိုယ်ဝေယကိုအားကိုးရာမရှိဘဲနဲ့မနေကြပါနဲ့ ကိုယ်ကိုယ်ရာအာကိုရာမရှိဘဲနဲ့နေရတဲ့ဘဝဒီစင်းရဲတယ်ဘုရားရှင်ကလူပြောပြောပြီးတော့မှဘုရားရှင်ကဆက်ပြီးတော့ဒေနာတော်လေးကိုဆက်တယ်ဒါရိုင်မေဘိကဝေနာသာပရဏဓမ္မာဝေကဝေနာဘိကိုရှုတွေ့လျက်ရှိကြကုန်သောစေတစေတမိတို့နာရကရဏအာကိုရာကိုယ်ဝေရာအာတာရာကိုပြုတတ်ကုန်သောဓမ္မတရားတို့သည်ဓတ္တ၁၀ပါးတို့သည် ဒီလက်ကြာလဲကြာလို့ဒေသနာအကြောင်းတော့သောသောကဘုဘရာထားရရှိပြီးတော့နေပါဆိုတော့ကပုဂ္ဂလတိတ္တကိုပေါ်ပြီးတော့ဒီတရားကိုနာထကရဏဆိုပြီးသကလုံးလေးပြောင်းပြီးတော့နာထကရဏကိုဝေယအာထယံပြုတတ်ကုန်သောဓမ္မဟောဓမ္မတိတ်ပြောင်းသွားသောသောကပုဂ္ဂလတိတ္တတရားကိုဏိဒန်းစားလိုက်လို့ပုဂ္ဂလတိတ္တစတယ်ဒီဘက်လည်းကြတော့ဓမ္မတိတ်ကိုကြည့်ရှင်ပြန်ပြောင်းသွားတယ်ဒေသနာကိုဒီလိုလေးနားလည်ကြ နာရကရဏဘုဝေယအာဒါယအာဟုယဘုဒ္ဓဘုံဓမ္မတရားတို့ဒီဓာတဆေပါတို့ဒီဒီမှာကြတကကြီးဒီမှာကြီးကိုးွယ်ရာအာဟုယကို ပြုတ်တတ်တဲ့တရားဒါလည်းကိုကိုးွယ်ရာအာဟုယကိုပြုတ်တတ်တဲ့တရားပါဗျာကိုးွယ်ရာအာဟုယကိုပြုတ်တတ်တဲ့တရားတဲ့အဲ့မှလည်းကြောက်ဦးဇင်းတို့ထာဂရာကဒီကအဲ့တရားကိုကြောင်းပြလိုက်လေနာထံကရုံတိတိနာထကရဏ နာရကရဏကိုးဝေတိအာကိုရာကိုပြုတတ်ခြင်းဟူသည်နာထံကိုးဝေရာအာကိုရာကိုကရောတိပြုတတ်တဲ့သဘောဟောဒီကျတော့တော့ကြောင်းသွားတယ်ဖွင့်လာတယ်ကြောင်းတဲ့မြေနောက်တစ်ခုထပ်ပြီးတော့နောက်ဆုံးမှာအဓိကအဲ့ဒီကိုးဝေရာအာကိုရာကိုပြုတတ်တယ်ဆိုတာဘာလဲဆိုပြီးထပ်ပြီးတော့ဖွင့်တယ်အတနောသနာတာဘာဝကရောပဋိဌာကရောတိဟော အတနောသနာတာဘာဝကရာအတနောမိမိကိုယ်ကိုသနာတာဘာဝကရဏကိုယ်ဝရအာဟုရအဖြစ်ပြုခြင်းပဋိဋ္ဌာကာရာတိပဋိဋ္ဌာကာရာတိမိမိကိုယ်ကိုယ်သာလေမိမိရဲ့ထောက်ရတီရအာဟုရကိုပြုရမယ်ဒါဟာဆိုလို့ရင်အထောအနဲ့သိတယ်ဟောဒီနေ့ကတော့ထာဂရာခွန်လေးပြောင်းသွားတယ်ရက်ရှင်ရဲ့ဒေသနာတော်ဟောစဉ်လေးပြောင်းလိုက်တယ်လို့ အထာကရဏနဲ့ပြန်ပြီးတော့ကြောင်းပြီးဖွင့်လိုက်တယ်ဒီနာထကရဏကိုဝေယာကိုအာဟုယာကိုပြတ်တတ်တယ်ဆိုတာတရားအဲ့တရားကဘာလဲလို့ပြီးတော့ကိုကိုကိုကို အာကိုယာဖြစ်အောင်ပြုရမှာကိုကိုကိုအာကိုယာဖြစ်အောင်ပြုရမှာပါဗျာကိုကိုကိုအာကိုယာဖြစ်အောင် ကိုကိုကိုကိုရဲ့ထောက်ရာတီယာဖြစ်အောင်ပြုရမယ်ဒီလက်ကြောင့်ဒေသနာကိုပြောင်းပါ ဒါကြောင့်မလို့ဦးဇင်းတို့အခုပြောများတယ်ငါတို့မှာငါတို့သားလေးအာမှုရရှိတယ်။ဘာလဲရောငါတို့မှာငါတို့သာလျင်အားကိုးရာ ရှိတာပဲဖျာ။ဒါပဲအဲ့တော့ဒီမှာဒေသနာကဒီလိုလေးပြောင်းသွားတယ်။ကြောင့်မို့လို့တို့တကယ်ကြီးကမှကြည့်ဒီနာထကရဏာဆိုတဲ့အပိုင်းမှာ ကိုယ်မယာအာဟုရာကိုပြစ်တတ်တဲ့တရားဆွဲပါဆိုလို့လက်နေတာဘယ်လိုပြန်ပြီးတော့ပြောအဲ့ဒီတရားကငါကိုယ်တန်တာရှိရပါဘယ်လိုများရဲ့ချက်ပြီးတော့ဟောတော့ကတမေဒတ္တအာဟုရာကိုယ်ဝေယံကိုပြစ်တတ်တဲ့တရားဒုတိကတရားဆယ်ပါးဒုတိကကတမေဘေတိတို့နီအဲ့ဒီအဆယ်ပါးဆိုတာဘာလဲဆိုတဲ့အခါကျမှဣဒဘေကဝေဘေကုတိလဝဟောတိဒါဟုတ်နောက်မှာတော့သင်တို့ ပါဠိဘာဝတဝရဓမ္မကိုဥယရတိအာသရဘုဒ္ဓသမ္မနောအနုငတ်တေတုဩဇေတုအနုငတ်တေတုဩဇေတုဘယတ္တသာဝိကမာရလတိကတိတိခပရိဆက်ပြီးဟောအဲ့တော့လူရင်းတိပယ်လေးပြောမယ်ဆိုဒီလာဘိကဝေဘိကုဒီလာဝောဒီဘိကဝေจิตာယံပရိဒါယိသာသနာရောဏဘိကုယံရောဒီဒီလာဝောဒီလာရှိတိဘိကုသာဘိကုရှုတွေးလျက်ရှိကြကုန်မှာလူကောင်းသာလူကောင်းပြီးလို့ဒီလာဝောဒီလာရှိတိဟောဒီတိ ဟောတဏှာမျိုးကိုရှုလို့နေရရှိတယ်တဏှာကိုသိရဒုက္ခမှာလွတ်မြောက်ခြင်းနေယူတယ်သာသနာ့တွင်သာရှင်ရတဲ့တဘောသာသနာတော်ကိုကြီးညိုတဲ့အမျိုးကောင်းသားအမျိုးကောင်းသမီးတိုင်းမှာနံပါတ်1မရှိရမယ်တိလရှိရမယ်မရှိရမယ်တိလရှိရပါမယ်ဖေ။တိလရှိရမယ်ဒါကြောင့်မလို့ဒီလိုအပတ်စဉ်ဝိပဿနာလုပ်ပြီးတရားမှာဟောခဲ့တယ် ကိုလည်းလို့ဒီဝိတ္တုတွေခုနမှာအစဉ်အတိုင်းကြည့်ရမယ်ဆိုတာနဂတ်တေဒီကစားသီလဝိတ္တုဒီကစတယ်ဘယ်ကစားလို့သီလဝိတ္တုဒီကစပါတယ်ဖေ။ညာရည်ဒီမျိုးစင်းနဲ့ဖြစ်တည်ရမယ်ခုဒီမှာတော့ဘူးတော့တယ်။သီလပါသီလရှိရမယ်။အဲ့လိုသီလရှိမယ်ဆိုရင်တော့ဗာလေတော့ယဟတအဲ့ ယံပိဘိကဝေဘိကုတိလဝဟောတိတမန်တေကတိတေကပရိပယံပိဓမ္မောနာထကရတောဘေးသာသနာတော်မှာအဲ့လိုယံတော်တပါသူ့ဘောကံကပိကုရှိသေးလျက်ရှိတယ်မြေကောင်းသားမြေကောင်းသမီးတွေဟာတိလရှိတယ်ဒါကြတဲ့မိမိတို့စောက်တည်ခြင်းတော့မသိကဘုရားပေါ်မှာဆွဲဆွဲမြဲမြဲနဲ့စောက်တည်ခြင်းတော့ထားကြမယ်ဆိုရင်အဲ့ဒီတိလတရားတည်ပြီးအဲ့ဒီပုဂ္ဂိုလ်အတွက် နာရကရဏော အာဟုယပူဝေယအာဒယလူပိတသောဓမ္မောတရားပါပေ၏ဟောအဲ့လိုတကယ်ကြီးဒီမှာကြီးကြည့်နံပါတ်1ဦးဇင်းတို့အာဟုယကိုရှာတော့မယ်ဆိုရင်ဘုရားရှင်ကတကယ်ရှာရမှာကမိမိတို့ရဲ့တဏ္ဍာမှာဘယ်မှာလဲတော့တကယ်ရှာရမှာကမိမိတို့ရဲ့တဏ္ဍာမှာပါဗျာ မိမိတို့ရဲ့တဏ္ဍာမှာကိုဘုရားရှင်ဟောတဲ့ဒီတုတ်ကံအရာနံပါတ်1တဲ့နံပါတ်1တိလရှိအောင်ဒါပူကြရမိမိတို့တဏ္ဍာမှာတရားတရားတွေကိုခိုင်ခိုင်မြဲမြဲနဲ့စောက်ပြီးကျင့်သုံးထားမယ်ဆိုရင်ဒုတိယတရားတွေဒုတိယကောင်းတယောက်အတွက်အာကိုရာအာထာရာမဖြစ်ဘူးလားဖြစ်ပါတယ်ဖေဟာဒီဒါကြောင့်မလို့တကယ်ကြီးဒီခုနဘုရားတော်တတ်တော်ကိုပဲပြန်ကြည့်ဘုရားတော်ဓမ္မရတ္တဒါပညာရှိအတုခမင်းကြီးခုန ဘောကအခက်အခဲတွေကိုကျော်လွှားတာအဲ့ဒီဒီလိုတိလမရှိရင်တရားမကြီးလားပူပါမလားမကူပါဘူးဖေ။ဒီဘုံရကြီးတရားမကြီးကူလို့လို့ဘယ်လိုပြောလို့ရပါ့မလဲ။အဲ့တရားမရှိတဲ့ပုဂ္ဂိုလ်ကလားပူပါမလား။မကူပါဘူးဖေ။ဘာမှကိုခြင်းတရားမရှိဘူး။လောကအကောင်းကျိုးကိုဘာမှမပြုဘူး။တကားလေတဘောဓမ္မကိုကိုပဲကိုကြည့်။ငါကိုငါမိသားစုကိုလောက်ပဲကြည့်တဲ့ပုဂ္ဂိုလ်တကားကြီးတွေကမှကြည့်။ဘယ်သူကတကားလေ စေတနာထပြီးကုညီဆောက်ရှောက်ခြင်းမှာတော့တွေ့ရောင်ရှိဟုတ်ကလားဓမ္မဖျားအဲ့တော့လောကမှာဒီလိုလည်းရှိတယ်အတုကိုကိုကိုတကလည်းလောကကြီးရာအတွက်ခဏတတ်တာနဲ့ဆောင်ရွက်နေရင်တော့သူပုဂ္ဂိုလ်ကြီးအတွက်တကလည်းလောကကြီးကဘယ်လိုတွေအလုံးစုံကြည့်တယ်ချစ်ကြတယ်ခင်ကြတယ်ယူသေးကြတယ်လေးစားကြတယ်ကိုကြီးချင်းနဲ့ဆောက်ရှောက်ခြင်းနဲ့အဖေးမှပေးတယ်ဒီအခါကျတော့ကိုယ့်ရဲ့ခုနအကိုအညီအထောက်အပံ့ရတယ်ဆိုတာ ကိုယ်ရည်ကိုယ်သွေးကိုယ့်ရဲ့အရေးအချင်းတစ်ခုကိုယ်တဏ္ဍာရှိတာဘုမလို့ဘူးလားလိုပါရဲ့ဖေ။ကိုယ်တဏ္ဍာနံပါတ်1အရေးချင်းကသီလရှိရမယ်။ဘာရှိရမလဲ။သီလရှိရမှာပါဖေ။အဲ့တော့တို့တကကြီးတွေတက္ကမကြီးတွေအားလုံးကိုအာကိုရာကိုရှာခြင်းလေဆိုရင်ကိုယ်တဏ္ဍာမှာအာကိုထိုက်တဲ့နာထကရဏအမိရတဲ့အာကိုကြောင့်ကိုပြုတတ်တဲ့သီလတရားဥစ္စာမှာမိလို့ ရှိအောင်ကြိုးစားရမယ်။ဘာတရားရှိအောင်ကြိုးစားသီလတရားရှိအောင်ကြိုးစားပါမယ်ဖေ။သီလတရားရှိအောင်ကြိုးစားရမယ်။နံပါတ်1ဟောပြီးတဲ့ကဒုတိယမြောက်ဘုရားရှင်ဆက်ပြီးဟောတယ်။ဂုဏသာဗရံဘိကဝေဘိကုဘောဥတ္တောဒီကုဒရတော်သုတတန်ဣဇယောပြီးတဲ့ကကြမှာယေရမအရိကလျာဏမေဇေကလျာဏပရိယောသာကလျာဏတတ္တသပိတနာကေဝလပရိဘုံံပရိတုတ်တံဓမ္မသတိယအပိဝဒန္တိ ရာရမတာဓမ္မပါဟုတုတာဟောတိဓာတာဝဇတာပရိတိတာမနတာနုဘဂိတာဒိဋ္ဌိယသုပရိဝိတာအယံပိဘိကဝေဘိက္ခုဘာဟုတောဟောတိဒိဋ္ဌိယသုပရိဝိတာအယံပိဓမ္မောနာထကရဏောဆိုပြီးတော့ဟောတယ်အဲ့တော့အဲ့ဒီအများကြီးရတဲ့ဒီကကြီးတွေကိုလည်းနားလည်အောင်ကြည့်ရမှာတော့ ဘေကဝေจิตာယတော်ကုဏသပရဏောမြို့တော်ကဘိက္ခုသာသနာ့ဘေကိုရှုလွတ်လျက်ရှိကြကုန်သောမြို့ကောင်းကအမေကောင်းဤတို့သည်ဝါဘိက္ခုသာသနာ့ဘေကိုရှုလွတ်လျက်ရှိကြကုန်သောဉာဏ်တော်သည်ဘောဟုတုတော်ဘောဟုတ္တရှိသည်ဒါကအဓိကဘောဟုတော်ဒီဘောဟုတ္တရှိသည်ဘောဟုတ္တရှိသည်တုတ္တတော်သုတ္တသုတ္တတော်သုတ္တသနိဇယော ဒုဒ္ဒရောဒုဒ္ဒရောအကြံမြင်ကိုစောင့်လာနိုင်သည်ဒုဒ္ဒကံတိရောအကြံမြင်ကိုစိတ်ကူထားနိုင်သည်ဟောတိဖြစ်ဟောဘောဒုဒ္ဒရှိတဲ့အကြံမြင်ကိုစောင့်ထားနိုင်ဘုဒ္ဓတော့လေ့လာတယ်ဒါပေမဲ့လေ့လာတာလေဒီအဘုဒ္ဓတဆိုတဲ့အကြံအမြင်ကိုစောင့်ထားနိုင်မှာမရှိဘူးလေ့လာတယ်လေ့လာပြီးမိသွားတယ်လေ့လာတယ်လေ့လာပြီးမိသွားတယ်ဆိုရင်ဒါကြီးဒီမှာကြီးမိမိတို့အတွေ့အားကိုရဖြစ်ပါမလား မဖြစ်ပါဘူးဖျားမဖြစ်ဘူးအာကိုရအားထားအဲ့တော့နံပါတ်၄ဘုသူရကိုရှာမိရမယ်ရှာမိထားတဲ့အတိုင်းလည်းပဲမိမိတို့ကဘာဖြစ်လို့အဲ့ဒီရှာမိထားတဲ့ဘုသူရတွေကိုစောင့်သားနိုင်ရင်ထက်ကတက်ကပြန်ပြီးတော့စီကုတွေလေ့လာလေ့လာတယ်လေ့ကျင့်နေတယ်ဆိုရင်ထိုရှာဖွေစီကုထားတဲ့ဘုသူရဒီထိုသူတော်ကောင်းတစ်ယောက်အတွက်အာကိုရအစစ်မဖြစ်ဘူးလားဖြစ်ပါတယ်ဖျားသို့တော်လည်းဒီနေရာလေးမှာနည်းနည်းထပ်ပြီးတော့ပြောကြရသေးတယ်လို့ရှိတယ် မရှိတယ်ဆိုတော့ဒီနေရာမှာဘုသူတ္တနဲ့ပတ်သက်လို့ဘုသူတ္တဆိုတဲ့အပိုင်းမှာဘုန်းကြီးတို့တုတ္တဆိုတဲ့စကားတုတ္တဆိုတဲ့အကြအမည်တုတ္တဆိုတဲ့အကြအမည်ဒီဥဒ္ဒေတော်ဗဒမျိုးစီတော်ဆိုတဲ့အခါကျတော့ဘုအထာဂရမြတ်မှာပရိယတ္တိပရိဝေဒာပါတယ်လို့ပရိယတ္တိပရိဝေဒာပရိယတ္တိ ပရိဝေဒဆိုပြီးတော့အကြံတုတ္တကနှစ်မျိုးရှိတယ်လို့ပြောလို့နားလည်ရမယ်အဲ့တော့ဦးဇင်းတို့ဒီဘာဟုတုတ္တတိပရိယတိပရိဝေဒဝတိဟာဒုဤရောဘာဟုတုလောသမုံကရောဘုသူတ္တရှိတဲ့ပုဂ္ဂိုလ်ဘုသူတ္တရှိတဲ့ပုဂ္ဂိုလ်ဆိုတာပရိယတိပရိဝေဒဘုသူတ္တဆိုတာပရိယတိရဲ့အစံပရိဝေဒရဲ့အစံဒီနှစ်မျိုးရှိတယ်အဲ့တော့ပရိယတိသံဃာတွေကိုလေ့လာမယ်ဉာဏ်ယူမယ်လေ့လာမယ်နားယူမယ်ဆိုလို့ရှိရင်ဒါ ပရိယတိတုဒ္ဒအာတုဒ္ဒပရိယတိတုဒ္ဒပါဖေဟာပရိယတိတုဒ္ဒသံဃာကိုလေ့လာလို့သင်ယူပါလူတရားကဘလို့နန္တရားကဘလို့အယုဒ္ဓရာဘယ်မျိုးရှိတယ်နန္ဒရာဘယ်မျိုးရှိတယ်လေ့လာတဲ့သင်ယူတဲ့ဒါပရိယတိအနေနဲ့သိသိပြီတဲ့အခါကျအဲ့သိတဲ့အတိုင်းရှင်းလိုက်လို့ရှိရင်တကယ်ကိုယ်ပိုင်ဉာဏ်နဲ့ဖက်ပေါက်ပြီးသိမြင်တဲ့အခါကျတော့ဒါကိုယ်ပိုင်ဉာဏ်နဲ့သိလို့ထိုးထွင်းပြီးသိတယ်ပရိဝေဒအတိပါတိကိုယ်ပိုင်ဉာဏ်နဲ့သိမြင်ပရိဝေဒအတိပါဖေဟာ အဲ့တော့ပရိယတ်ဒီကိုအခြေခံပြီးတော့မိမိတို့ကအယုတ်ဒီမန်တွေကိုတခါလေပရိယတ်ဒီအရာလေ့လာတဲ့အယုတ်ကဘယ်လိုရှိတယ်နာဘယ်လိုရှိတယ်လေ့လာပြီးရကအယုတ်ဒီမန်တွေကိုတခါလေသိအောင်မြင်အောင်ဆရာသမားတွေနိုင်ချင်းကပ်ပြီးစနစ်တကျဖြစ်ဉာဏ်ပြုဖို့အားလုံးလိုက်လို့ဒိဋ္ဌိဝိတ္တိခံရောက်တော့လူတရားတွေကိုလည်းမိမိတို့ကပုဂ္ဂိုလ်တရားသိပြီးတရားတွေကိုလည်းပုဂ္ဂိုလ်တရားသိဒါဆရာပြောလို့သိတာမဟုတ်တော့ကိုယ်တိုင်အတုလို့ကိုယ်တိုင်ဉာဏ်နဲ့တွင်းပေါက်ပြီးသိနေရတဲ့ကြောင့်သူကြတော့ပရိဝေဒအတိဘာတိ ရိဝေရအတိပါဗျာဒါကိုပဲတို့တွေကကြည့်ရတဲ့ကမကြီးနားလည်တဲ့ဘလုံးလေးပြန်ပြောလို့ရှိရင်တော့တုတ္တနာမျိုးပေါ့အာဂမတုတ္တနဲ့အတိကမတုတ္တဘာနဲ့ပါအာဂမတုတ္တနဲ့အတိကမတုတ္တပါဗျာအာဂမတုတ္တရာပရိယတိအတိကိုအာဂမတုတ္တအကြရှိတယ်ဆိုတာပရိယတိအတိဟောပရိဝေဒအတိကိုကြတော့အတိကမတုတ္တမိမိတို့ရရောက်တည်တာမိမိတို့ကိုယ်တိုင် အဲ့ဒီဘဝနံပါတ်တိဉာဏ်မြင်ရတဲ့ဝင်ပေါက်ပြီးတော့တည်ကြည်တယ်ဒါကြောင့်မို့လို့အဲ့ဒီအတိမျိုးကိုကြတော့အဓိကမတုတာဘာတုတာအဓိကမတုတာပါဗျာဟောပရိဝေဒဘဟုတုတာအဓိကမဘုတုတာဒီစင်ကြတာကဒီအမှန်ကိုယ်တိုင်ဉာဏ်နဲ့သိတာသောတော့ကအာဂမတုတာပရိယတိတုတာဘာတော့ကိုယ်ပိုင်ဉာဏ်နဲ့သိတာမဟုတ်ဘူးမှတ်သားပြီးတော့သိတယ်ဆံပီဒီဆရာသမားတွေဓမ္မလေးလာလို့ဒီကိုယ်တိုင်လေးလာမှတ်ကြည့်လို့ပဲဖြစ်ဖြစ် သိတဲ့အတိမျိုးပရိယတိအတိမျိုးပရိယောမှာပရိဝေကအတိကိုပူရလေလို့ဘယ်လိုနားလဲရအဲ့လိုမျိုးမိမိတို့မှာပရိယတိအတိပရိယတိဘုဒ္ဓပရိဝေဒဘုဒ္ဓဆိုတဲ့ဒီလိုဘုဒ္ဓနှစ်ပါးနဲ့တည့်ုံနေပြီဆိုရင်လည်းထိုးဘုဒ္ဓတရားကထိုးပုဂ္ဂိုလ်အတွက်အာကိုရာမထိုက်ဘူးလားထိုက်ပါရဲ့ဗျာအာကိုရာထိုက်တယ်ဒါကြောင့်မလို့ နာဂကရဏအာဟုယကိုပြီးတိုက်တဲ့တရားပဲဒါဒုတိယမြောက်တရားအဲ့တော့ဒုတိယမြောက်တရားကိုပြန်ပြီးတော့ပြောရမယ်ဆိုရင်အဲ့ဒီသန္တာတွေကိုရှုလို့တဲ့အရှိရောက်တော့မျိုးကောင်းတာမျိုးကောင်းသမီးတို့ဒီသန္တာကိုသိရပြောတော့အလုံးမြောက်ခြင်းနဲ့ဆိုတဲ့မျိုးကောင်းတာမျိုးကောင်းသမီးတွေမှာဘာဝတတော်ဒီသုဒ္ဓတော်သုဒ္ဓတန်လေးတွေရောဘာဝသူတော်အကြမြင်ကိုသုဒ္ဓရှိသည်သုဒ္ဓတော်ကြမြင်ကိုသုဒ္ဓကိုဆောင်းထားနိုင်သည်သုဒ္ဓတန်လေးတွေရောကြမြင်ကိုသုဒ္ဓကို စီဘူးထားခြင်းရှိသည်ဟောဒီတိဆိုတဲ့အတိုင်းမိမိတို့တဏ္ဍာမှာမိမိတို့ရဲ့အာကိုရာအဖြစ်အဲ့ဘူတုတပရိယတိဘူတုတပရိဝေဒဘူတုတတဏီအဖြစ်အာဂမတုတအဓိကမတုတတွေရှိအောင်ကြိုးစားထားကြရမယ်။ဒါဆိုရင်ဒုတိယမြောက်ဖြစ်တဲ့အာဟုရာတရားတစ်ပါးမိမိတို့ရောက်သွားဘူးလား။ ရသွားပါပြီဖေ။ရသွားပြီ။အဲ့လိုရသွားပြီအခါတတရမြောက်ကိုဆက်ပြီးတော့လက်ရှင်မှာဟောတယ်။မုဏနာဝရမိကဝေမေကိုကလျာဏမေကိုဟောတိကလျာဏသဟာယောကလျာဏသံတော်ဘုံ။အယံမိမိကဝေမေကိုကလျာဏမေကိုဟောတိကလျာဏသဟာယောကလျာဏသံတော်ဘုံ။ယံတိဓမ္မောနာထဝရဏော ဘေကဝေจิตာယံကိုကုဏတဗရဏောပုတ္တဝဘေကုသန္နာဘေကိုယူရလေရေကြောက်တော်မေဘောင်းကမေဘောင်းတိယတိကရယနာမေတောမေကောင်းဆွေကောင်းရှိသည်ဟောပါရှိတယ်တော့မေကောင်းဆွေကောင်းရှိပါတယ်ခင်ဗျာမေကောင်းဆွေကောင်းရှိတယ်တဲ့ဒါဒီကစကလုံးမှာကရယနာမေတောဟောဒီမေကောင်းဆွေကောင်းရှိတယ်အဲ့ဒီမေကောင်းဆွေကောင်းကိုမှစပြီးတော့ပြောတယ်အဲ့ဒီမေကောင်းဆွေကောင်းဆိုတာဘယ်လိုလဲဆိုတော့ အပေါင်းအပေါ်ကောင်အဆွေခင်လုံးကောင်အဲကလျာဏမယောကလျာဏတမ္ပဝံကောဟောအဲ့ဒါမိကောင်းစီကောင်းဆိုတာအပေါင်းအပေါ်ကောင်အဆွေခင်လုံးကောင်ဗါလေတော့အပေါင်းအပေါ်ကောင်အဆွေခင်လုံးကောင်ကိုကလျာဏမိတ်ဆွေလို့ခေါ်ပါတယ်ခင်ဗျာကလျာဏမိတ်ဆွေကလျာဏမိတ်တာဆိုအပေါင်းအပေါ်ကောင်အဆွေခင်လုံးကောင်အဆွေခင်လုံးကောင်နဲ့ပတ်သက်လို့ကျွန်တော်ဒါလေးဆက်ပြောတော့ ညာကြီးတော့အဲ့ဒါပေးနိုင်ခဲ့တဲ့အရာဝတ္ထုတွေကိုပေးတယ်သိခံနိုင်ခဲ့တဲ့အရာဝတ္ထုကိုသိခံတယ်စသည်အချင်းဒီလိုမျိုးအင်္ဂါအနေနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုဒါအဆွေတင်ကောင်းမိတ်ဆွေကောင်းအပေါင်းအသင်းကောင်းလို့ပြောတာအဲ့တော့ဦးဇင်းတို့ရှင်းကကနပြောခဲ့တဲ့အနာတမာရဏဆိုတဲ့အပိုင်းကိုဖွင့်ဆိုတဲ့အပိုင်းဒီတရားမြောက်နာမတရားကိုဒါရည်ညွှန်းပြီးတော့ဖွင့်ဆိုတယ်လို့ပြောရင်မအောင်ဒါကြောင့်မလို့ဦးဇင်းတို့ကဇက်တို့တွေဇက်တို့တွေထဲမှာပါတဲ့ အနာဂမရဏတိဒီတတယမြောက်နာထတရားကိုကညွှန်ဆိုပြီးတော့ဖွင့်ဆိုထားတယ်ဘယ်လိုနားလည်ခြင်းလဲပဲဒီနားလည်မှုကြီးဒါမှမပါဘူးကဲထားအဲ့တော့ဒီတတယမြောက်ရာပြောမယ်ဆိုမိမိတို့မှာသန္တာလေးကိုရှိတွေ့ရရှိတယ်သန္တာဥစဉ်ဒုက္ခမှာလွတ်မြောက်ခြင်းမျိုးကောင်းတာမျိုးကောင်းသမီးတွေမှာမိကောင်းဆွေကောင်းရှိဖို့မလိုဘူးလားလိုပါတယ်ခင်ဗျာ အဲ့လိုမိန်ကောင်းစေကောင်းရှိမဲ့ဆိုတော့ထိုးသူတော်ကောင်းတည်တဲ့ထိုးမိန်ကောင်းစေကောင်းမှာထိုးပုဂ္ဂိုလ်အတွက်အာကိုရာကိုပြုမပေးတယ်လားပြုပေးတယ်ပါတယ်ဗျာဒါကြောင့်မို့လို့ပါလေတော့အယံမိဘိကမေဘေကိုကေယနာမေယောတိကေယနာဒါယကောကလျာဏဓမ္မဝေကောယံတိတမောနာတကေနောယံတိဤမိတ်ကောင်းစေကောင်းအဘောင်းအသိကောင်းရှိခြင်းဒီလည်းပဲ နာဒကရဏောဥွယ်ရာအာဟုရာကိုသိတတ်တဲ့ဓမ္မောတတိယမြောက်တရားပါပြီဒီဟောတတိယမြောက်ဒါအာဟုရာတရားပါတယ်လို့တတိယမြောက်အာဟုရာတရားသည်ကလျာဏမိတ်တမိတ်ကောင်းဆွေကောင်းရှိခြင်းပါဗျာဟောတတိယမြောက်အာဟုရာအာထာရာတရားပါမိတ်ကောင်းဆွေကောင်းရှိခြင်းတရားမှာဒီဓမ္မ မိမိတို့သည်မိမိတို့ရဲ့မိကောင်းစီကောင်းတွေကလည်းမိမိတို့ရဲ့ဘဝအခြေအနေမိမိတို့ရဲ့အစဉ်အတန်းကိုပြနေဘူးလားပြနေပါတယ်ခင်ဗျာအဲတော့မိမိတို့မှာရှိနေတဲ့မိကောင်းမိမိတို့မှာရှိနေတဲ့အပေါင်းတော်လေးမိမိတို့နဲ့အတူလက်တွဲပြီးတော့လောက်ကိုင်းနေတဲ့ပုဂ္ဂိုလ်တွေကဘယ်လိုပုဂ္ဂိုလ်တွေလဲအာလောကအလယ်မှာတကယ်လောကဇဂုံ ကမ္ဘာဇက်ကုံပေါ်မှာတင့်တင့်တက်တက်ရှိတဲ့ပုံကိုယ်လားမတင့်မတင့်ရှိတဲ့ပုံကိုယ်လားဒါကိုကြည့်ပြီးတော့မိမိတို့အစဉ်တန်မိမိတို့နားလေနေဆိုရင်နားမလည်နိုင်ဘူးလားနားလည်နိုင်ပါတယ်ခင်ဗျာနားလည်နိုင်ပါလေဒါလည်းဒါကြီးဒီကမကြီးကြည့်တတ်ရင်မမြင်ဘူးလားကြည့်တတ်ရင်မြင်ပါတယ်ခင်ဗျာသူတကကြီးဒီကမကြီးကပို့ပြီးတော့ကြည့်တတ်လိမ့်မယ်ခင်ဗျာနော်အဲ့တော့မေကောင်းစီကောင်းရှိချင်းဒီတတရားများ အာကိုရာတရားပဲကဲနောက်တစ်ခုဆက်သွားတယ်နော်မူလနာဗံဘေကံဘေကုသူဝဇောတိသူဝဇာတာကရတိဟိတမိသန္နာကတောခမောပဒကိနကာဟိအတုတာတနေအယံဘိဘေကဝေဘေကုသူဝဇောတိအနုတာတနေအယံဘိဓမ္မောနာထကရဏောဟောလေးခုမြောက်တရား အဲ့တော့ဒီမှာအဓိကနားလည်ရမှာကဘေကံကုဏသမဏနောသူတေသောကဘေကံပိသဇာနုဘေကံတန္တရာဘေကံပြုလျက်ရိကြောင်းတော်ဘေကောသာဘေကောတိယုတိကုအသောစိုးဆုံးမရလွယ်ပြီးဟောဒီတိပြောရဆိုရစိုးဆုံးမရလွယ်တဲ့ဘာဖြစ်တယ်လို့စိုးဆုံးမရလွယ်ပါတယ်ဖေဟာစိုးဆုံးမရလွယ်နောက်တစ်ခုဆုံးမလွယ်ကြောင်းတရားနဲ့ပြည်စုံနေတိခံနိုင်လေဘာဖြစ်နိုင်တိခံနိုင်ပါတယ်ဖေဟာ ပြန်နိုင်ရဲ့တဲ့ဒါသိခံနိုင်ရင်ဒီဆိုဆုံးမှအမိနဲ့ဆက်ဆက်ဆိုဆုံးမှသိခံနိုင်မှလည်းဘာပဲပြောပြောကိုကနိုင်နိုင်ရဲ့သိခံနိုင်ရဲ့ကိုယ့်အတိကိုပြောလဲသိခံပြီးဩဒါငါ့ကိုကောင်းနေခြင်းတို့ငါ့ကိုပြင်းနေခြင်းတို့ငါ့ကိုဘေးဒုက္ခမြောက်စေခြင်းတို့ပြောတာပါလားလို့ဒီလိုမျိုးသိခံစေရင်ဆိုရင်ဒါပြောရဆိုတာလူတွေအဲ့လိုမျိုးလို့ဆက်ဆက်ပြီးမခံဘူးဆိုတကယ်ကြီးဘာပြောပြောဒါလည်းပြုပြင်မအောင်နော်မပြုပြင်မဟုတ်ဘူး မပြုတ်မြင်တဲ့ပုဂ္ဂိုလ်များဘာဖြစ်လို့ဘာပြုတ်လို့စိုးစိုးမှမလွယ်တော့ဘူးသိမကန်နိုင်တော့ဘူးအဲ့ပုဂ္ဂိုလ်ကြီးကိုယ်တည်ရင်ကိုလူကိုနဲ့ကိုခရီးကိုလျှောက်ပါလေဟုတ်ပလားတင်ပါဗျာတရားမလို့ဦးဇင်းတို့ကိုယ်ွယ်ရာအာကိုရာထိုက်တဲ့တရားဒီဒါလေးခုမြောက်အနေနဲ့ပြောပါဆိုရင်စိုးစိုးမှလွယ်ခြင်းဗါလဲတော့ ဆိုဆုံးမလွယ်ခြင်းပါဗျာဆိုဆုံးမလွယ်ခြင်းဩဝါဒတွေကိုခံယူနိုင်တဲ့အဆုံးအမတွေအကြံပြုချက်တွေကိုခံယူနိုင်တယ်တိခံပြီးတော့လက်ခံနိုင်တယ်အဲ့လိုဂုံတီဒီပါကြီးဒီဘုံမကြီးဒီခုမြောက်အာကိုရာအာထာရာပြုထိုက်တဲ့တရားလို့ဘယ်လိုဟောကြားမလဲကြောင့်မို့လေးခုမြောက်အာကိုရာအာထာရာပြုထိုက်တဲ့တရားကဘာလဲသို့ဆုံးမရလွယ်ခြင်းတိခံနိုင်ခြင်းပါဗျာ ဇိုဆုံးမရတွေ့ခြင်းတိခံရနိုင်ရင်အဲ့တော့လွယ်လွယ်တလုံးနဲ့မှတ်မြင်အောင်လို့ဇိုဆုံးမလွယ်ခြင်းပေါ့ဇိုဆုံးမလွယ်ခြင်းရဲ့နောက်မှာဇိုဆုံးမလွယ်ခြင်းကဘာလဲပြောလို့တိခံနိုင်ပါလေဇိုဆုံးမလွယ်ပေါ့ဟုတ်ကလားအဲ့တော့ဒီကလုံးလုံးလေးနဲ့ဦးဇင်းတို့ထပ်ချင်းချင်းရုံးမယ်ဆိုရင်လေးခုမြောက်အာဟုရာဟုပြုတိုက်တဲ့တရားဒီဇိုဆုံးမလွယ်ခြင်းဘာလဲတော့ဇိုဆုံးမလွယ်ခြင်းပါဗျာဇိုဆုံးမလွယ်ခြင်းပြီးတဲ့အခါကျအာဟုမြောက်ပြီးသားပြောကြအောင် မူလသာဗလံဘိကဝေဘိက္ခုယာမိဓာမိတသမာဇာတိညာဥဇာဥဇာဥဇာဝါဇာတိဂိကရတိယာနိယတတကောဟောတိအနာရယောတတရူပါယယဝိမန္တယသန္နာကတောအလံကာတောလံတံဝိဓာတောဒါမှမလို့ရတယ်ဆိုတဲ့အခါကျတော့တခါလေပုဂ္ဂိုလ်တယောက်ကြီးရဲ့တပ္ပမစာရင်တရင်သုံးပေါ်တို့ရဲ့ပြုလုပ်ရမယ် မှုတွေအပေါ်မှာကြွန့်ကျင်နေလိမ့်ပါလေတဲ့။အဲ့တော့ဇလိုရင်းကတော့မိမိတို့ရဲ့အလုပ်ရမယ်အလုပ်တွေပေါ်မှာနားလည်ကြွန့်ကျင်တော့အဲ့တော့တရေတုံမော်လေးမှာပြုလုပ်ရမယ်ကိစ္စတွေဦးဇင်းတို့ရန်တန်ဟာတွေမှာဆိုရင်တော့ကားတဲ့တပိတ်အပုတ်ရတယ်သင်္ကန်းချုပ်ရတယ်အဲဒီလိုအမှုတွေပေါ့ဒီလိုအမှုတွေကိုနားလေကျွမ်းကျင်နေတဲ့တရေတုံးပေါ်တွေအပြုကြီးပြမလုပ်ပေးခြင်းတွေဘာကတော့ဘယ်ချိန်မှာဘာကိုဘယ်လိုလုပ်ပေးနေဘာလို့ ဘလို့ချုပ်တင်ရဲ့တပိတ်ဘလို့ပုတ်တင်ရဲ့ဒါမျိုးနားလည်ဘလို့ပြောတယ်အဲ့တော့လူတကာကြီးတွေခင်ဗျားကြီးတွေနဲ့ဆိုနားလည်လို့အောင်ပြောတယ်ဒါကလည်းအတက်ပညာကိုကောင်းကောင်းတက်ပြီးတော့ကိုယ့်ရဲ့ကောင်းခြင်းကိုယ့်ရဲ့အပေါင်းအဘော်တွေရဲ့အရေးအရာကိစ္စတွေကိုလည်းကိုကကျွမ်းကျွမ်းကျင်ကျင်နဲ့ကိုကြီးဆောင်ရွက်ပေးတတ်တဲ့သဘောပဲအဲ့တော့မိမိတို့ကပြည်သူတင်ကအပေါင်းအသင်းတို့ဘောကံပက်တွေကိုအပေါ်မှာရှိလာတဲ့ပြုဝေကိစ္စတွေကိုမိမိတို့ကကျွမ်းကျွမ်းကျင်ကျင်နဲ့တက်မြောက်ပြီးတော့ လုတ်ကန်ပေးတတ်တဲ့သဘောပဲအဲ့ဒါကိုပါလဲဆိုတော့အဲ့လိုကျွမ်းကျွမ်းကျင်ကျင်နဲ့မိမိကိုယ်တိုင်နဲ့လုပ်ပြီးလုပ်တတ်တဲ့သူတော်မတွေရဲ့အခက်အခဲတွေကိုလည်းသူကြီးဖြည့်ရှင်းပေးတတ်ခြင်းဒီပင်လင်းတဲ့အဲ့ဒါငါးခုမြောက်အာကိုရာကိုပြုထိုက်တဲ့တရားငါးခုမြောက်ပါလေတော့အာကိုရာကိုပြုထိုက်တဲ့တရားပါဗျာအဲ့တော့ဒါကတော့ဦးဇင်းတို့ဟိုပေါ့ဒီစာထဲမှာလို့ပြောတယ် ဘာပြောလို့ဆိုတော့တင်းနေတဲ့အမှုကိစ္စတွေမှာလိမ္မာကြွန့်ကျင်တာအဲ့တော့ဆိုလိုရင်းကတော့အမှုကိစ္စတွေလုပ်ငန်းဆောင်တာပြုဝယ်ကိစ္စတွေအပေါ်မှာလိမ္မာကြွန့်ကျင်ပြီးတော့ကိုယ့်အတွက်ကိုကိုယ့်ရဲ့ဒိဋ္ဌုံပေါ်တွေအတွက်ကိုယ့်ရဲ့လုပ်ပေါ်ပိုင်ပတ်တွေအတွက်ပါကိုကအတလုံးဝကြောင်းလို့ပေါ့လေတို့တို့တခါကြီးဒီကမာကြီးလောကရေးရလောကလို့ပြောလို့အတလုံးဝကြောင်းပညာတွေကိုတက်ကြွပြီးတော့ကိုယ့်အတွက်တွေကိုယ်ပဲကိုယ့်ရဲ့ပြည့်စုံကောင်းတဲ့တွေအတွက်ပါကိုကလမ်းပြအနည်းငယ်ပြီးတော့အကျဉ်းပြုပေးတယ်ကိုကြီးစောင့်ရှောက်ပေးတယ် တန်ခိုးဝမ်းကြောင်းပညာရက်တွေမှာကျွမ်းကျင်ခြင်းသည်ဒါငါးခုမြောက်အာကိုရာပြုထိုက်တဲ့တရားပါလေနော်ငါးခုမြောက်အာကိုရာပြုထိုက်တဲ့တရားပါဗျာငါးခုရာငါးခုမြောက်အာကိုရာကိုပြုထိုက်တဲ့တရားဒီအဲ့ဒါပါလေလို့မေးအဲ့ဒါတန်ခိုးဝမ်းကြောင်းအမှုကိစ္စအငယ်ငယ်တင်းငယ်တဲ့အမှုကိစ္စတွေမှာကျွမ်းကျင်လို့ပါလေနော်သမွေးဝမ်းကြောင်း ကိစ္စတွေမှာကျွမ်းကျင်မှုပါဗျာဓမ္မမညာကိစ္စတွေမှာကျွမ်းကျင်တယ်ဒါမှလည်းဒီကိစ္စတွေမှာမိမိတို့ကဓမ္မမညာမိမိတို့ကဒါလည်းသူတို့သူတို့ရက်နေနိုင်တယ်မိမိတို့ကအမိဆွေပေါင်းအသင်းတွေကဓမ္မမညာကိုမိမိတို့ကကိုကြီးပြီးမှဆောက်ချောက်ပြီးတော့အကြံဉာဏ်ကြီးပြုပြီးတော့ဆောက်ချောက်ပြီးနိုင်မှာပေါ့ဒါကြောင့်အဲ့လိုဓမ္မမညာတွေမှာကျွမ်းကျင်နေမှာရင်းတည်တယ်ပဲတဲ့ငါကူမြောက်ပါတယ်လို့အာကိုရာကိုပြုထက်တဲ့တရားဗါလဲတော့ ငါးခုမြောက် အာကိုရာကို ပြုထိုက်တဲ့တရားပါဗျာငါးခုမြောက်အာကိုရာကိုပြုထိုက်တဲ့တရားတော့နောက်တစ်ခု၆ခုမြောက်ကိုဆက်ပြီးတော့ကြားကြရအောင်ဘုဏနာပရံဘိကဝေဘိက္ခုဓမ္မကာမဟောတိပိယတဟုထာဟာရောအဘိဓမ္မေဘိက္ခုနေဩနာလာပါမ ယံယံပိဘိကဝေဘိက္ခုဓမ္မကံမောဟောတိမေယသမှုပိယသမှုဓမ္မာရောအပိဓမ္မေပြုနေဩနာနာပါမောသောအယံပိဓမ္မောဓမ္မထကရနောဒါလေးကတော့ဒီပြောနေတဲ့ဆောင်းရာလေးပေါ့ပါအဲဗာလေးတဲ့အခါကျတော့ခတ်တူတူပြောကြမယ်ဆိုရင်တဲ့ဘေကဝတ္တနာလေးကိုယူရတဲ့ရှိကြပါတော့စေတသိက်တိကိုခုနသာဗရဏောဥဒ္ဒဝါဘိက္ခု ဘိက္ခုယဟန်တို့သည်ဓမ္မကာမတရားတော်ကိုနှစ်သက်သည်သမှုပိယသမုဒ္ဒါဟာရာတရားတော်၌ဉာဏ်တို့ဒီဟောဒီကြည်တရားတွေကိုခုလိုနာယူရတာတရားတွေကိုကျင့်သုံးရတာအပေါ်မှာတရားတော်တွေကိုတဲ့ချစ်ခင်တယ်ဉာဏ်တို့တွေတရားကိုဉာဏ်တို့တွေချစ်တယ်တရားကိုကြိုက်တယ်နှစ်သက်တယ်တရားပေါ်မှာနှစ်သက်တယ်ဒီလိုတစ်ခုနဲ့တော့ တော့တရားတွေကိုနှစ်သက်တယ်အဲ့ပုဂ္ဂိုလ်မျိုးတည်ပါလေဆိုတဲ့အခါကျတော့ငါ၆ခုမြောက်ဖြစ်တဲ့အာဟုရာကိုဒါပြုတာဒီပဲအဲ့တော့ဒီနေရာလေးမှာတခါကြီးဒီမှာကြီးကြည့်ဒီမြောင်းမာရီထဲမှာတိုက်ရိုက်ပါလေဘုရားနာဗရမေကဝေဘေကုဓမ္မကမောဒီပိယသမုဒ္ဒဟာရော အပိဓမ္မေအပိပိနေတိဟောဒီတကားလေးကိုအပိဓမ္မေအပိပိနေအဲ့တော့ဦးဇင်းတို့ဒီမှာဘုရားရှင်ကိုယ်တိုင်က တိနာရတုတ္တမှာ6ခုမြောက်အာကိုအာအာကိုရာကိုပြုတိုက်တဲ့တရားဒီတရားတွေအပေါ်မှာနှစ်သက်မှုပဲဘယ်ပေါ်မှာနှစ်သက်မှုတရားတွေအပေါ်မှာနှစ်သက်မှုပါဗျာအဲ့တရားတွေကဘာတရားလဲပြီးတော့အဘိဓမ္မာအဘိဓမ္မာကြီးဟောအဲ့အဘိဓမ္မာအဘိဓမ္မာအဘိဓမ္မာအမိရတဲ့တရားအဘိဓမ္မာအမိရတဲ့တရားအဲ့တရားတွေကိုနှစ်သက်တာနှစ်သက်တာဆိုတော့ဒီနေရာမှာဦးသိပြောနေတာကတရားဆိုတာကိုဒီလိုပါဠိတော်ကချုံပြီးတော့ပြန်ပြီးကတော့ ဒါဒါဝလာကဖွင့်တယ်တိုးတော့ဒီနေရာမှာဆိုဘလုံးလေးဒီလိုရှားရှားပေါက်ပေါက်ဒီအများကြီးကပါဠိတော်တွေကိုလိုက်ပြီးဒီကကြီးဒီကုမကြီးမြစ်လာမှုကြည့်အပိဓမ္မာဆိုတဲ့ဘလုံးကဒါဝလာတွေထဲမှာပဲအတွေ့ရပြီတော့ပါဠိတော်ထဲမှာအတွေ့နေတယ်ပါဠိတော်ထဲမှာအတွေ့နေတဲ့အခါကျတော့အကျိုးအကျိုးဦးဇင်းတို့ဒီပုံကိုယ်တွေကအပိဓမ္မာကိုပယ်ရင်ကြအပိဓမ္မာကိုပယ်ရင်ကြတယ်ဘုရားဟောတဲ့ထဲမှာအပိဓမ္မာကိုကြားချင်ဒီလူတွေမှာဟောခဲ့ဘူးဆိုပြီးအပိဓမ္မာကိုပယ်ရင်ကြအပိဓမ္မာကိုပယ်ရင်တော့ အဘိဓမ္မာကိုပဲနောက်ဆက်တွဲလို့တသနာမှာအနာနေတယ်အဲ့တော့အဘိဓမ္မာရဲ့မှာမှာဘုရားရုပ်တရားတွေပေါ်သိသိပြီးတော့တခါလေအာယောဂ28ပါးအာတိတိကဘယ်နှမျိုးအာစိတ်တိကဘယ်နှမျိုးဘယ်လိုမျိုးကိုယ်ကျစိတ်ကြပြီးတော့ပေါ်လာနောက်တစ်ခါအဲ့ဒီအဘိဓမ္မာလည်းမှာပဲခုနရုပ်တရားတွေဒီဖြစ်လို့ချင်းသူ့ရဲ့ဒါယုတ်ကလအနေနဲ့ဖြစ်တဲ့ယုတ်ကလတစ်ခုတစ်ခုမှာရှင်မျိုးကိုမျိုးရှိတယ် အပရဝိယဘောဒေသောဝါယဝနာကရဏတရှိရေအာနန္ဒရာတွေသူနဲ့ဉာဏ်ကလလို့ခေါ်တဲ့ဝတိဉာဏ်ဖြစ်တယ်စိတ်ကလာလာစိတ်ကလာလာမှာစိတ်အတိတ်ကြီးအတိတ်ကြီးပြုံးနေဖြစ်တော့သူလည်းရှိလို့ရှိတဲ့အဲလိုရှိမျိုးကနေပြီးတော့ဒါ30 33 34လောက်ဒီဖြစ်တယ်ဆိုရင်ဒီစိတ်ဓာတ်နေရာမှာပရမတ္ထဓမ္မယုတ်တရားနန္တရားတွေဒီအဘိဓမ္မာတွေမှာလည်းရှားနေရအဲ့ဒီအဘိဓမ္မာတရားကိုပြစ်ပြလိုက်လို့ဒီဘာကြီးဒီမှာကြီးဒီ ဒုက္ခသစ္စာအနိယတဲ့ယုတ်တရားနာတရားကိုဒီသိပါအောင်ပါမသိတော့ပါဘူးဖေ။ဒုက္ခသစ္စာအနိယတဲ့ယုတ်တရားနာတရားကိုမသိရင်တို့တကကြီးဒီမှာဒီအဲ့ဒုက္ခကလွတ်မြောက်လာဒုက္ခနေရောလာလို့တိကျဆုံးပြောပြနိုင်ဘူးဖြစ်နိုင်တော့ဘူးလားမဖြစ်နိုင်တော့ပါဘူးခင်ဗျာနောက်လို့တို့တကကြီးဒီမှာဒီသင်တို့ဒေသနာတော်များတာဖြစ်တဲ့တရားကိုသင်တို့ပောတိကာမသုတ်တယ်လို့ပြောတယ်ဗရမသောတိကာမသုတ်တယ်လို့ပြောတယ်ကြည်က သရဏဘေကဝရိယသတ္တနာနုဘောဓာတိဝရာဧဝမိယဒီကသတ္တဒီကမတ္တနတတာဝတ္တသတ္တအမေဝတ္တမကိစ္စစေနာရလို့ဤတုကရောရှင်ပြတဲ့တဏှာကြီးမှာကျင်လည်နေရတဲ့တဏှာကြီးကဘယ်လိုပြောရတာပစ္စည်းသားလိုမှာဘုရားရှင်ကတဏှာကြီးမှာကျင်လည်နေရတာသစ္စာ၄ပါးကိုမသိလို့ဘာကိုမသိလို့ သစ္စာ၄ပါးကို မသိလို့ပါဗျာဇောနာဝေကဝရိယသစ္စာနာမဘောဓာအပိပိကဝေစေတနာဇောနာရိယသစ္စာနာရိယသစ္စာတေရာလေးပါးတို့ကိုအနုဘောဓာအနုဘောဓာဉာဏ်ဒီလိုလေးမြည်ကြောင်းအပရိဝေဒပရိဝေဒဉာဏ်ဒီပါးကြရပတိရှင်ကြောင်းဤတို့ကတော့ရှင်တရားတဲ့တဏှာကြီးမှာသင်္ချင်သားတော်မှာဘုရားကိုကျင့်နေရတာအဲ့တော့တဏှာမှာကျင့်နေရတာသစ္စာကိုမသိဘူး သစ္စာလေးပါးကိုသိတဲ့နေ့ဒီကကြီးဒီမကြီးသစ္စာလေးပါးကိုကိုယ်တိုင်နဲ့မှပြုောက်ပြီးသိမြင်တဲ့နေ့ဒီကကြီးဒီမကြီးသန္တာဥစဉ်ကလွတ်မြောက်ပါပဲအဲ့တော့သန္တာဥစဉ်ကလွတ်မြောက်နိုင်ရည်ဒီသစ္စာလေးပါးကိုသိလို့လေအဲ့သစ္စာလေးပါးထဲမှာဒုက္ခသစ္စာကိုပါလဲဆိုတော့ဒီကကြီးဒီမကြီးဒါမကြမ်းမကြောင်ဟောနေကြဟိုဓမ္မစကဘုရားသုတ္တန်ပြောလို့ရှိရင် ဒီရဘောကနာဘိကဝေတုကတိယသစ္စာသာတိပိတုကသာပိတုကသာတိပိတုကပဏာပိတုကအပိယနာတုတုပိတုတုယံမေယနာပတိတံပိတုကသံသိကေနပိတုပါရဏကန္တာဒုက္ခဟောဇာတိပိတုကသာပိတုကဇာတိပိတုကကာယဝါတိပိတုကနာတိပိတုကနေယတိပိတုကဟောပြီးတဲ့အခါကျတော့ မရှိမကင်းမရှိမလစ်တဲ့ပုံကိုယ်တွေနေရာကြီးတွေကအချိကင်းတဲ့ပုံကိုယ်တွေလူမြင်နေတယ်ဒုက္ခလူကျင်တာကိုမရဖြစ်ဒီဒုက္ခနောက်ဆုံးမှာအခြင်းကျော်အားဖြင့်ပြောမယ်ဆိုရင်ဥပါဒံတရားတွေအောင်ဖြစ်တဲ့ခန္ဓာငါးပါးဒီဒုက္ခအဲ့ဒါအချုပ်ဘူးအဲ့တော့ဥပါဒံတရားတွေအောင်ဖြစ်တဲ့ခန္ဓာငါးပါးဒီဒုက္ခကခန္ဓာငါးပါးဘာလဲလို့ဒီဥပက္ခဏဝိနက္ခဏသက္ကဏတေခါရက္ခဏအဲ့ဒီခန္ဓာငါးပါးဥပက္ခဏဝိနက္ခဏသက္ကဏသက္ကဏဝိနက္ခဏဘာလဲလို့ပြပြီးတော့ပြောတော့ရူပက္ခဏယယုတ်တရားဝိနက္ခဏသင်္ကဏသင်္ခါရက္ခဏ ဉာဏ်ခန္ဓာယနာကေယအဲ့တော့ယုံနာနှစ်ပါးမရှိဘူးလားရှိပါတယ်ဗျာအဲ့ဒီယုံနာနှစ်ပါးကိုထိုးထွင်းပြီးတော့မသိဒုက္ခသစ္စာကိုမသိဘူးအဲ့ယုံနာနှစ်ပါးကိုဖြစ်ပေါ်နေတဲ့အကြောင်းတရားကိုမသိရင်ဒုက္ခသစ္စာဒုက္ခဖြစ်ကြောင်းသူရဲ့သစ္စာကိုမသိဘူးအဲ့လိုမသိလို့ရင်ဒုက္ခဆိုတာနေရောဓသစ္စာကိုရောက်ဖို့ရမဖြစ်နိုင်ဘူးလို့တလုံးနားလည်ကြအောင်ဖြစ်တော့ထိုဒုက္ခသစ္စာကိုသိမြင်ရေးတည်မရေးတေကမာကြီးဒီတဏှာကိုသိရင်ဒုက္ခမှာလွတ်မြောက်ခြင်းနဲ့သူတော်ကောင်းတွေအင်မတန်မှအရေးကြီးဘူးလား အရေးကြီးပါတယ်ဗျာအမှန်မှအရေးကြီးအဲ့ဒီအမှန်မှအရေးကြီးတဲ့ဒုက္ခသစ္စာတရားဒီအဝိဇ္ဇာကိုပြစ်ပယ်ထားတဲ့ပုဂ္ဂိုလ်ကြီးသိနိုင်နိုင်တဲ့သဘောရှိမလားမရှိပါဘူးဗျာမရှိဘူးအဘိဓမ္မာကိုပြစ်ပယ်ပြီးတော့ဒုက္ခသစ္စာကိုသိမယ်ဆိုတော့ဒါကြီးကဘယ်မှမသိနိုင်ဒါပေမဲ့ကျွတ်ပုဂ္ဂိုလ်တွေကဘုရားရှင်တွေအဘိဓမ္မာကိုတော်ရည်ရာတတ်ပြီးမှဘုရားမြတ်မှာကဟောတယ်လူကြီးမှာပြန်ဟောတယ်ဆိုတော့ ဒါအဘိဓမ္မာတရားဒီအင်မတန်သိကုနယ်နယ်လို့နတ်ပြမာတွေနဲ့တော့တိုက်တယ်လူတွေနဲ့မတိုက်တယ်ဘူးပြောချင်တာတို့ပြောနေတော့လူပြေမောတကကြီးဒီကမကြီးတွေကုဦးဇင်းတို့အကတာဝကမဟာတာဝကဆိုတဲ့တို့မထေမြတ်ကြီးတွေကျွတ်တော်ဝင်လာတာလူသားတွေမဟုတ်ဘူးလားလူသားတွေပါဗျာအဲ့လူသားတွေကဒီတစ္ဆာလေးပါကိုသိလို့ကျွတ်တော်ဝင်လာတာတစ္ဆာလေးပါကိုမတိပဲနဲ့ရှင်တိုင်းဖို့ဒါရှင်မောင်ကလည်းတို့မထေမြတ်ကြီးတွေတစ္ဆာလေးပါမတိပဲနဲ့ဒုက္ခတစ္ဆာမတိပဲနဲ့ကျွတ်တော်ဝင်လာတာမဝင်နိုင်ပါဘူးဗျာ နာဝင်လာမဟုတ်ဘူးဒုက္ခသစ္စာကိုသိသွားတာလို့ပြော။အော်ဒုက္ခသစ္စာသိရတော့ဒုက္ခသစ္စာသဘောကလည်းအပြိဓမ္မာလေ။အပြိဓမ္မာကိုမှနားမလည်ပဲဒုက္ခသစ္စာကိုသိနိုင်ဘူး။ဒုက္ခသစ္စာကိုမသိနိုင်ရင်သဒ္ဒနာကိုသိတဲ့ဒုက္ခကမလွတ်မြောက်နိုင်ဘူး။ဆိုတာကိုဦးဇင်းတို့ပြိမာအပြိဓမ္မာကိုဖြစ်ပေခြင်းရတဲ့လက်မခံခြင်းရတဲ့မြင့်ဆန်ခြင်းရတဲ့သဘောကောင်းတွေကဒါအင်မတန်ဒါဟိုအာကိုရာဖြစ်တဲ့ဒါဒေသနာတစ်ခုပဲ။ဒီဒေသနာတော်လေးကိုကြည့်ပြီးပြိဓမ္မာကိုလည်းကြားရှင်ကြီး တတ်တော်တရားရှိနေတဲ့ကလူပြည်မှာတက်ပြီးတော့ဒါကိုသုံးဆွဲပြီးဂျင်းဒီဗိဓမာတရားလူပြည်လူသားတွေကိုဗိဓမာကြီးဗိဓမာတရားကိုဘုရားရှင်ကြီးပေါ်ကြပြီးသားဖြစ်မနေဘူးဖြစ်နေပါတယ်ခင်ဗျာသို့တော်တတိတနဲ့လည်းကလည်းဗိဓမာဒေသနာတော်ကြီးကိုလက်ပြီးမှလို့ဝါရဲသုံးလပါတက်တဲ့ဟောနေတာမဟုတ်ဘူးလေတင့်တော်တဲ့နေရာမှာတင့်တော်သူတို့ဒေသနာတွေကိုထက်တဲ့ပြီးဟောသွားတယ်ဆိုတဲ့တာရကဒီဒီတော့ကမှာရဒါကြောင့်မလို့ဘုရားရှင်ကဒီနေရာမှာ ရှင်းရှင်းတွေမှာဒီလူသားတွေတတ္တဝါတွေပြသမှုတွေထိုက်တဲ့ဝိနည်းတွေကိုဒီပြီးတော့မှဒီသားတွေကိုဟောပြောပြီးသားဖြစ်လို့တော့ခုနာရတုတ်တယ်ဒီ6ခုမြောက်ဖြစ်တဲ့အာကိုရာကိုပြတိုက်တဲ့တရားတွေဒီအဘိဓမ္မာကိုထည့်ထားတာပေါ့အဘိဓမ္မာကိုနားလည်မယ်အဘိဓမ္မာတွေကိုနာယူရတာကိုတခါလဲနှစ်သက်နေမယ်အဘိဓမ္မာတွေကိုတခါလဲလေ့လာရတာသင်ယူရတာကိုနှစ်သက်နေမယ်အဘိဝိနည်းလို့ခေါ်တဲ့ နေစီကံကျင့်ဖို့တွေကိုလေ့လာနေရတာတည်ယူနေရတာကျင့်သုံးနေရတာကျင့်သုံးနေရတာတွေကိုနှစ်သက်နေမယ်ဆိုရင်ထိုတရားကိုနှစ်သက်နေတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်ရဲ့တဏ္ဍမာတာ6ခုမြောက်ဖြစ်တဲ့အာကိုရာတရားတစ်ပါးဒါသိရှိသွားပြီဒါကြောင့်မလို့မမေ့တဏ္ဍမာထိုတရားအဘိဓမ္မာဘိက္ခုနိယအမိရတဲ့ပိဋကသုံးပုံဒေသနာတော်တွေကိုနာယူရလေ့လာရ ဒါလာနာယူကလိလာရတာကိုနှစ်သက်နေခြင်းဒီမိမိတို့အတွက်ကိုယ်ကိုယ်အားကိုးရာတကူမဖြစ်ဘူးလားဖြစ်ပါတယ်ဗျာအားကိုးရာတကူဖြစ်တယ်ဒါကြောင့်မလို့ယံမိဘဂဝေဘေကိုဓမ္မကမောတိဓမ္မကမောတိပိယသမှုဒဟာရောအဘိဓမေဝိပုညယေဩလာလာပါမောသောယံမိဓမ္မောနာရကေရောယံမိဓမ္မောဤတရားတော်ကိုနှစ်သက်ကြည်တည်လေ နိတ္တရှိတည်ရဲ့ပဲနာရကရဏောအာဟုရာဟုပြုတတ်တဲ့ဓမ္မောတရားပါဝေကြီးတရားတော်တွေကိုနိတ္တနဲ့ပိဓမာပိပနိယအနိယရဲ့ပိဋကသုံးပုံကိုနိတ္တနေခြင်းဒီအာဟုရာဟုပြုတတ်တဲ့တရားတစ်ပါးပဲဒါကြောင့်၆ခုမြောက် အာဟုရာပြုတတ်တဲ့တရားကိုဒါတို့ဒီကနေ့ဒီမနေ့ပြောကြမှာဖြစ်တယ်သို့တော်ဒီညမှာဦးဇင်းဒီပိဓမာနဲ့ပတ်သက်ပြီးပြောချင်တာလေးကိုဟိုထာဝရလေးတွေကိုကိုယ်ပြောချင်တာရှိတယ်အဲတို့တော့လည်းအချိန်ကိုချုပ်ပြီးတော့ခတ်တူကိုဒီမှာ စောစောကပြောခဲ့တာလေးပြန်ချုပ်နေအောင်ပြောကြရအောင်အဲ့တော့ဒီနေရာမှာဦးဇင်းတို့ဗိဓမာဝိပုနိယဆိုတာတဲ့ဘာပြောတာလို့ဒီတဲ့ခါကျတော့ခြုံပြီးပြောနိုင်လို့ရှိရင်ပိဋကသုံးပုံပဲဗါတဲ့တော့ခြုံပြီးတော့ပြောမယ်ဆိုရင်ဗိဓမာဆိုတာပိဋကသုံးပုံပါဗျာအဗိဓမာလို့ပြောတော့အဗိဓမာဝိပုနိယဆိုတမဗျာအဲ့တော့အဘိဓမ္မာဘိက္ခုနိယဆိုတာခြုံပြီးပြောမယ်ပိဋကသုံးပုံခြုံပြီးပုံပြီးပြောလိုက်တယ်လို့ဒီလိုဦးဇင်းတို့နားလဲရအောင်အကြောင်းမလို့ ဒီအဘိဓမ္မာဘိဝိနယဆိုတဲ့တရားကိုတည်တဲ့ဆိုတဲ့အပိုင်းမှာအဘိဓမ္မာဘိဝိနယကိုတည်တယ်အဲ့အဘိဓမ္မာဘိဝိနယအဘိဓမ္မာဘိဝိနယကိုတည်တဲ့ချင်းဒီပဋိကသမုပ္ပါဒ်ကိုတည်တဲ့မှာလက်ခံတာပဲအဲ့ပဋိကသမုပ္ပါဒ်ကိုတည်တဲ့လက်ခံပြီးတော့ပဋိကသမုပ္ပါဒ်ကိုပေါ်ကြနှိမ့်ချက်နေသူတော်ကောင်းတယောက်ရဲ့တန်တန်မှာ6ခုမြောက်ဖြစ်တယ်အာဟုရဘုရားဘုရားရှိပြီလို့ဒါလိုသဘောကျပြီးမိမိတို့တန်တန်မှာလို့6ခုမြောက်ဖြစ်တယ်အာဟုရဘုရားထင်ရှားရှိအောင်လေယူသားကြရမယ်ဟောနောက်တစ်ခုချက်ပါကြရအောင် မုဏလာပရံဘိကဝေဘိက္ခုအာရတဝရိယောဟောတိမုဏလာပရံဘိကဝေဘိက္ခုအာရတဝေအာရတဝရိယောဝိဟရတိကုအကုဒရဏဓမ္မနပါဏယကုဒရဏဓမ္မနဥပသံဃရာယဓမ္မာဒန္တာပရဂမော အာရိကေယတုလောကုဒရေတုဓမ္မေတုယမိဘိကဝေဘိက္ခုအာရတဝရိယောဝိဟရတိအယံမိဓမ္မောကုဒရေတုဓမ္မေတုအယံတိဓမ္မောနာထကရေနော အဲ့တော့ဘာလို့လဲဆိုတော့ဘေကဝေတန္တရာဘေဝရှိရတဲ့စိတ္တကုဏစိတ္တတိတိယကုဏတာဗရဏတော်တို့တော့နောက်တစ်မျိုးတော့ကဘေကုယဟန်တော်တိဘေကုသန္တရာဘေဝရှိရတဲ့စိတ္တကုဏမြောင်းတာမြောင်းသမီးတိအာရတဝရိယောသုဒ္ဓအာရုတော်ဝရိယနိတိတုံတိဟောတိတိဝရိယရှိရမယ်။ဒါရှိရမယ်။ဝရိယရှိရပါမှာဗျာ။ဝရိယရှိရမယ်တဲ့အဲ့တော့ဒါကခုနကခုမြောက်အဲ့တော့ဝရိယရှိရမယ် ဝရိယရှိပြီးတော့နေတယ်ဝရိယရှိရမယ်အဲ့ဝရိယကလိုရင်းအောင်ဆိုတော့အကုသိုလ်တရားတို့ကိုပေရန်ကုသိုလ်တရားတို့နဲ့ပြည့်စုံရန်ထက်တန်တဲ့ဝရိယရှိပြည့်နေတာအဲ့တော့ဝရိယရှိရှိနဲ့နေတယ်ဝရိယနဲ့ကြိုးစားအားထုတ်ပြီးတော့နေတယ်ဘယ်လိုကြိုးစားအားထုတ်ပြီးတော့နေတယ်လဲကိုပြန်ပြီးတော့ဝေးကြတဲ့အခါကျတော့အကုသိုလ်တရားတွေကိုပယ်နိုင်ဖို့ကြိုးစားအားထုတ်ပြီးတော့နေတယ်ကြိုးစားအားထုတ်ဖို့ဝရိယနဲ့နေတယ်ကုသိုလ်တရားတွေနဲ့ပြည့်စုံအောင်ကြိုးစားအားထုတ်ပြီးတော့နေတယ်အဲ့လို စားအလုပ်ပြီးနေရင်ထိုးပုဂ္ဂိုလ်ဒီအာတတဝရိယနဲ့နေတယ်မတုံမဆုပ်ကြိုးစားအားထုတ်မှုနဲ့နေနေတာအဲ့လိုမတုံမဆုပ်ကြိုးစားအားထုတ်မှုနဲ့နေနေတယ်နောက်တစ်ခုဒီကျမ်းမှာဘုံလေးတစ်ခုကောင်းတာကတော့အနိခိတဒူရောအနိခိတလို့ချမထားတဲ့ဒါဝင်ရှိတယ်ဝင်ကိုချမထားဘူးဝင်မချထားဘူးဆိုတာကဩငါတို့တော့သန္တာဝတ္တရဲ့ဒုက္ခကြီးတွေမှာကျင်နေပြီးတော့ဆင်းရဲဒုက္ခတွေကိုခံစားနေရတာ တယ်ဒီဆင်းရဲဒုက္ခတွေကလွတ်မြောက်ရအောင်အလုံးမှာတောင်းပြီးရှိတယ်စူးစမ်းရဝင်ဝင်ချမထားဘူးပြည့်တဲ့ဝင်ဝင်ဆောင်ရတယ်ဘာဝင်လုံးဆိုတော့တဏှာဥသိရဲ့ဒုက္ခမှာလွတ်မြောက်ရာကိုလွတ်မြောက်ရာအတွက်အကျင့်ကောင်းတွေကိုကျင့်မယ်ဆိုတဲ့တောင်းကြီးတစ်ခုအမြဲတမ်းဆောင်ထားတယ်ချထားဟုတ်ပါလားဓမ္မဗျာအဲ့တော့ကျွန်တော်ဆိုကြပါလို့ဘာမှသူတော်ကောင်းတရားတွေကိုအားမလုပ်ဘူးသူတော်ကောင်းတရားတွေလည်းမနာဘူးသူတော်ကောင်းတရားတွေကိုလည်းမကြည့်ဘူး ဆိုလို့ရှိရင်တဏှာဥစဉ်ရဲ့ဒုက္ခပါဒါကြီးဒီမှာလွတ်မြောက်နိုင်ပါဦးလားမလွတ်မြောက်နိုင်တော့ဘူးအဲ့လိုမျိုးမိမိတို့ကတကားရဲ့ဝင်ကိုချပြီးလုပ်စရာတောင်းမရှိတော့တဲ့ပုံစံနဲ့နေမယ်ဆိုရင်တော့ဒါကြီးဒီမှာဒီမိမိတို့တဏ္ဍာမှာအာဟုရာတရားရှိနေပြီလို့ပြောလို့ရပါမလားမရပါဘူးခင်ဗျာမရဘူးဒါကြောင့်မလို့မိမိတို့တဏ္ဍာမှာခုနှစ်ခုမြောက်အာဟုရာတရားအထင်အရှားရှိအောင်မိမိတို့ဒီ ဘုံကိုချမထားရဘူးဘာကိုမလုပ်ရဘူးဘုံကိုမချထားပါဘူးဖေ။ဘုံကိုမချထားပဲလေကြိုးစားအားထုတ်မှုဝရိယနဲ့အပြည့်နေရမယ်။အဲ့လိုလူရင်းအချုပ်ကကြိုးစားအားထုတ်မှုနဲ့နေရတယ်။ဘာနဲ့နေရကြိုးစားအားထုတ်မှုနဲ့နေရပါမယ်ဖေ။ အဲ့ဒီကြိုးစားမှုကဘယ်လိုကြိုးစားတာလဲဆိုတော့အကုသိုလ်တရားတွေကိုပယ်ဖို့ကုသိုလ်တရားတွေနဲ့ပြည့်စုံဖို့အကုသိုလ်တရားတွေကိုပယ်နိုင်အောင်ကုသိုလ်တရားတွေနဲ့ပြည့်စုံဖို့ရန်ကြိုးစားအားထုတ်ပြီးတော့နေရင်ထိုကဲ့သို့ကြိုးစားအားထုတ်မှုဒီထိုသူတော်ကောင်းအတွေ့အားကိုးရာတရားမဖြစ်ဘူးလားဖြစ်ပါရဲ့ဗျာအားကိုးရာတရားဖြစ်တယ်လို့သဘောကျရမှာဖြစ်တယ်ဒါခုနကခုမြောင်အားကိုးရာတရားအဲမိတဲ့အခါကျတော့နောက်တစ်ခုဆက်ပြီးတော့သွားကြရအောင်ရှင်းခုမြောင် မူလကပလံဘိကဝေဘိက္ခုတံတုရောဟောတိဣတရိတရဇီဝရမေနမာနတေနာတနာကိရဏပိစ္ဆာပိစ္ဆာပိခာရိနာယံမိဘိကဝေဘိက္ခုတံတုရောဟောတိဣတရဣဒရတံဣဒရိတဒစီဝရပိကဗရတိရသနာကိနာတိယပိတိတာပရိခာရိနာယံပိဓမ္မောနာထကရေနော ဘေကဝေဒနာဘေကဝေယူရရဲ့ကြောင့်သောဒေသတိကုလိုဥဒ္ဒဗရဏောကုသောကဘေကုယဟံတော်ဒီတန်လုံးတော့ရောင်ရဲတွေဒီဟောဒီဒီဟောရောင်ရဲတွေပါတိလေရောင်ရဲလွယ်ပါတယ်ခင်ဗျာ။မာနဲ့ရောင်ရဲတော့ဣတရိကရစီဝရဘေယပါညလာတဲ့ရှိနေတဲ့အင်္ဂံစွမ်းကြောင်းစီးဆိုတဲ့ဒီလူမျိုးပစ္စည်းလေးပါနဲ့ကိုယ်မှရှိတာလေးနဲ့ရောက်ရဲပြီးနေတယ်။အဲ့လိုရောက်ရဲပြီးနေ ကြည့်တယ်ထိုပုဂ္ဂိုလ်မှာထိုရောက်ရဲခြင်းဆိုတဲ့တင့်တယ်ရောက်ရဲခြင်းဆိုတဲ့တရားကထိုပုဂ္ဂိုလ်အတွက်အမှုရတရားတော်ဖြစ်လားဖြစ်ပါရဲ့ဗျာတော်တော်တရားကြီးတွေဓမ္မကြီးတွေလူလောကမှာလည်းတို့တို့ပဲမိမိတို့အတွက်တရားရဲ့ရှိခုမြောက်အမှုရအနေနဲ့မိမိတို့ဒီမိမိတို့မှာရှိရလေးနဲ့ရောက်ရဲတင့်တယ်နေရမယ်ဗာလေးနဲ့ရောက်ရဲတင့်တယ်ရှိတာလေးနဲ့ရောက်ရဲတင့်တယ်နေရပါမယ်ဗျာ ရှိရာလေးနဲ့ရောင်ရဲသိနေနေရမယ်ရှိရာလေးနဲ့ရောင်ရဲသိနေမရှိလို့ဝိတမလောဘမတော်လောဘတွေတက်လာရင်စောစောကကာလကစီဒီလိုလိုအဂရိတွေပါမကုန်ဘူးလားပါကုန်ပါမှာဗျာအဂရိတွေပါမယ်တမာဇီဝမကြတော့ဘူးအတမွေးမှုကမတော်လောဘနဲ့တကားလည်းရတာတဲ့မတိနေနိုင်ဘူးဘူးပြီးကြအောင်သူကဒုသတဲ့အခါကျတော့ခုနအာဂရိတရားတွေပါမယ်ဝိတမလောဘတွေနဲ့တမာဇီဝကြကြမယ်ဆရာဘုရား အဲ့လိုဖြစ်လာရင်ထိုပုဂ္ဂိုလ်ဒီအာကိုရမဲ့တော်မီအမဲ့တော်မီအာကိုရမဲ့သွားမှာပါဗျာအဲ့တော့သမာဓိမမကြပါနဲ့ရှားဝေသုတော့တဲ့စိတ်ဥစ္စာတွေရှိရှိနေတယ်တိုးတော့အဲ့စိတ်ဥစ္စာတွေကအဲ့ပုဂ္ဂိုလ်အတွေ့အာကိုရမှာဖြစ်တော့ဘူးစိတ်ဥစ္စာကိုဒီမှာထိုင်နေတဲ့ဉာဏ်တော်ကြီးတစ်မြောက်တခါရင်ပြည့်စုံတဲ့ဇာဝုတဲ့မှာတရားပဲပုဂ္ဂိုလ်တွေကလည်းတော့အာကိုရမဲ့ တခါလေဆိုရင်ကြောင်းကြောင်းကိုမြင်ရတယ်ဆိုတဲ့သဘောရှိတယ်။ဒါကြောင့်မလို့မိမိတို့ဒီမိမိတို့ရဲ့ကိုယ်ကိုယ်ရာကိုဒါမိမိတို့ကိုယ်တိုင်တည်ဆောက်နိုင်ရဲ့အတွက်မိမိတို့တန်တန်မှာတင်းတင်းရောက်ရဲမှုဆိုတဲ့တန်တုတ်ဒီတရားရှိဖို့မလိုလား။တော့ပါတယ်ခင်ဗျာ။အဲဒီလိုတန်တုတ်ဒီတရားရှိပြီးမိမိတို့မှာရှိတာလေးနဲ့ရောက်ရဲတင်းတင်းဘာဖြစ်လဲ။အယံဒီရမနာရကရောအယံတိဤတင်းတင်းရောက်ရဲမှုဒီ နာဒကရဏောကိုးွယ်ရာအာဟုရာကိုပြုတတ်သောဓမ္မောရှိခုမြောက်တရားပါပေ၏ဟောရှိခုမြောက်အာဟုရာရသွားပြီအဲ့တော့လူတွေကဒီဓမ္မဒီအာဟုရာအဖြစ်ရှိခုမြောက်တရားနဲ့ပြည့်စုံအောင်မိမိတို့ဒီရောက်ရည်တည်တည်ရှိအန္တုတိတရားရှိအောင်ကြိုးစားရမယ်။မရှိအောင်ကြိုးစားတန်တုတိတရားတင်းတင်ရောက်ရမှုရှိအောင်ကြိုးစားရမှာပါဗျာ။ နေတဲ့ရောင်ရည်မှုရှိအောင်ဒါကြိုးစားရရှိကုန်ရပြီးတော့နောက်ကိုယ်ညဆက်ပြီးပြောကြရအောင်ဘုနာသာဝဘေကဝေဘေကုတတိမဟောတိဟောတတိမဟောတိဒါအချုပ်ပဲပြီးတော့မှနောက်ကဆက်ဝင်တယ်ဗရမေနာတတိပကမေနာသံဃာဝေတောစီစိရာကတံပိစိရာပါတိတံပိတရိတာအနုတရိတာ ဘေကဝေဒနာဘေကုဇိဝေလေးရှိကြပါမှာဒေသစေတုယောကုဏတာပရဏံပုသောဘေကုပိယံလောတိဘေကုသန္တာဘေကုဇိဝေလေးရှိကြပါတော့မျိုးကောင်းတာမျိုးကောင်းသမီးတိတတိမှာတတိတိပြည့်စုံပြီးဟောဒီတိတတိတရားရှိပြီးတတိအားကောင်းအဲ့ဒီတိကဘလုံးအာဘလုံးတတိမျိုးတော့ပရမေနာတတိပကမေနာအမတန်မြင့်မြတ်တဲ့အမတန်မုံမြတ်တဲ့ရင့်ကျက်နေတဲ့တတိတွေပြည့်စုံတယ်နောက်တစ်ခါစိရကတ္တမိစိရပါတိတ္တမိစိရကတ္တမိတခါရင် ဟိုးရှေ့အဝေးကြီးတွေကဒါလည်းပြုထားတဲ့အမှုတွေရှုပ်ရှေ့စီကဘာတိတန်ရှုပ်ရှေ့အဝေးတွေကတော်တော်ကြာခဲ့တာပြောခဲ့တဲ့ဇာတ်တွေကိုလုပ်ခဲ့တဲ့အလုပ်တွေကိုပြောခဲ့တဲ့ဇာတ်တွေကိုလည်းတရိတာအမှတ်ရတဲ့အလုပ်တရိတာအမှန်မှန်အမှန်အပန်ပန်အတတ်တဲ့အောင်းမိအမှတ်ရနေတယ်ကိုပြောတာကိုမမေ့ဘူးဘာလို့မမေ့ဘူး ကိုပြောတာကိုမမေ့ပါဘူးဖေ။အဲ့ဒါကြီးကိုမကြီးလုံခဲ့တဲ့တလောက်ကကိုပြောခဲ့တဲ့တကလုံခဲ့တဲ့သုံးလေးလောက်မှာကိုပြောခဲ့တဲ့တကလုံခဲ့တဲ့လေးငါးရှင်းလောက်မှာကိုပြောခဲ့တဲ့တကကိုပြန်ပြီးကိုကြတကားတမျိုးပြောလို့ရှိရင်တော်ပါမှာ။မတော်ပါဘူးဖေ။ကိုလုံခဲ့တဲ့လေးငါး6လရှင်းလောက်9လောက်ကပြောခဲ့တဲ့တကလေးကိုပြန်ပြန်စဉ်းစားကြည့်လို့လိုဘူးလား။လိုပါတယ်ဖေ။အေးအဲ့လိုမျိုးအမှတ်ရတယ်ကိုပြောခဲ့တာကိုလုပ်ခဲ့တာတွေကိုကအမှတ်ရနေတယ် အဲ့အမှတ်ရနေလို့ရှိရင်ဩငါပြောတဲ့အတိုင်းငါလုပ်မှဖြစ်တယ်ငါလုပ်တဲ့အတိုင်းငါနေမှဖြစ်တယ်ဒီလိုမျိုးဆိုရင်ဒီပိုင်းတွေကတတိရှိတယ်လို့ပြောလို့မရဘူးလားပြောလို့ရပါတယ်ခင်ဗျာတတိရှိဒီနေရာမှာတော့ခုနအဲ့အလွန်မြင့်မြတ်တဲ့ရင့်ကျက်တဲ့တတိတရားနဲ့ပြည့်စုံနေအဲ့တော့တတိတရားနဲ့ပြည့်စုံအဲ့လိုတတိတရားနဲ့ပြည့်စုံမှာဖြစ်တော့ဒီနေရာမှာဦးဇင်းတို့ကဥပဒေပြောတဲ့ငါကြီးတွေတမန်ကြီးတွေ အယံဘာနာယတမတတိယအာရမဏံပရိကေတဝပညာယအနုပတတိနာဟိတတိဝိရဟိတာအနုပတရနာမအတ္တိဟောဒါကဦးဇင်းတို့မြေဇိမနေကေအထာဝရဟောမြေဇိမနေကေပထမအထာဝရဟုတ်တယ်ပထမဟုတ်တယ်ဖွင့်ပြတာဘာပြောတာလဲဆိုတော့တတိကအာယုကိုယူတယ်တတိယအာရမဏံပရိကေတဝတတိတိအာယုကိုယူတယ်ပြီးတော့ပညာယအနု ပတ္တိပညာဖြင့်စုဝါသုံးတတ်တယ်တတိကအာယုန်လေးကိုဝိပဿနာရှုနေတဲ့သူလည်းသူတော်ကောင်းတယောက်ဒီကလည်းဝိပဿနာကရှုခံပြီးတဲ့ယုံတရားဆိုလို့တရားနန္တရားဆိုတဲ့နန္တရားကိုတတိမပါရင်မိမိတော်တော်လိုလို့ပါရှုရှုလို့တတိလေးကတကားလည်းအမှတ်ရနေတာတတိလေးကတကားလည်းအဲ့အာယုန်ကိုလိုက်တယ်တတိကအမှတ်ရနေတာကျင်းနေတာတတိကအာယုန်ကိုယူထားတယ်ယူထားပြီးတော့မှဘာဖြစ်လို့ပညာရပညာရအနုပတ္တိဘာဝတ္တပွားများသုံးတတ်တယ်ဟောတတိကအာယုံကိုယူရတယ်ပညာက အဲ့ဒါကိုဒါရှုပွားသုံးတယ်အဲ့တော့ဒီနေရာမှာဦးဇင်းတို့တတိကအာရုံပြုပြီးတော့တက်ကလေးနဲ့ဘုရားတို့တခုကိုလက်တယ်ဦးဇင်းကအထူးကြပါဆိုဒီမှာဒီဘုံလေးတခုကိုဦးဇင်းကကြည့်လက်နဲ့ယူကြည့်မှရမှာပေါ့သူဘုံကအဝေးကြီးမှာကိုကလှမ်းကြည့်မယ်ကြည့်လို့မရအဲ့တော့လက်ကလေးကအာရုံကိုယူတဲ့မျက်စိလေးနဲ့ဒီပါကိုကြည့်တယ်ထို့တူပဲဦးဇင်းတို့ဝိပဿနာလုပ်မှလည်းတတိကအာယုံကိုလက်ပြီးတော့ယူနေပြီးတော့ဉာဏ်ဆိုတဲ့မျက်စိလေးနဲ့အဲ့ဒီအာယုံကိုတခါတည်း မမြဲခြင်းအနေကြဆင်းရဲခြင်းဒုက္ခအခြေခံအခိုင်အမာနဲ့တရားအပြင်ပြည့်နေခြင်းအနတ္တဘယ်လိုမျိုးတခါလဲဉာဏ်ပညာနဲ့စုပွားသုံးသပ်ရတတိကအာယုံကိုယူပြီးဉာဏ်ပညာနဲ့စုပွားသုံးသပ်ဒါကြောင့်မလို့နာယတရေဝိဒယိတာတတိယဒေရိတာတတိယပြည့်တဲ့အနုပဒနာနာမအနုပဒနာမြေဒီနာအတ္တိမရှိပါတတိနဲ့ကင်းတဲ့အနုပဒနာဆိုတာရှိမလားမရှိပါဘူးဗျာမရှိဘူးတတိနဲ့ကင်းတဲ့အနုပဒနာဆိုတာမရှိဘူးဒါကြောင့်မလို့တို့တကကြီးတွေတကမကြီးတွေ ဒီတတိရှိခြင်းဒီဒါကိုးခုမြောက်အာဟုရာတရားပဲဘယ်နှခုမြောက်အာဟုရာတရားတတိရှိခြင်းဒီကိုးခုမြောက်အာဟုရာတရားပါဗျာဒါကြောင့်မလို့ယံပြိဓမ္မောနာရကရဏောအယံပြိဤတတိနေပြိတော်ပြိဒီလည်းပဲနာရကရဏောကူအာဟုရာကိုပြုလိုက်တော်ဓမ္မောတရားပါပဲဒီကိုးခုမြောက်အာဟုရာကိုပြုလိုက်တဲ့တရားဒီတတိရှိခြင်းမရှိခြင်းရော တတိရှိခြင်းပါဗျာတတိရှိခြင်းပဲတဲ့နောက်ဇေကုမြောက်ကိုဆက်ပြီးတော့သွားကြရအောင်ဘုဏနာကံမိကမိဘေကုပညာဝဟောတိဥရိယတာဂာမိတိယပညာယသမနာကတောအဓိကဇေရိကဘေကဝေတနာဘေကုဇေရိတေရှိတော်သောစေတစေတမိကိုဘုဏနာကံတော်ဘုသောကဘေကုညာတော်တိဘေကောတာနာဘေကုဇေရိတေရှိတော်သောဘေကောတာဘေကောသမိတိပညာဝပညာရှိတိပါရှိတိပညာရှိပါတယ်ဗျာ ပညာဝပညာရှိတိဟောတိတိပညာရှိတယ်ဒါပေမဲ့အဲ့ပညာရှိတာကိုဘယ်လိုပညာမျိုးရှိတာတော့ဆိုတဲ့အခါကျတော့မှဥဒိယတကမိနိယပညာယသမဏကလောသရိယာယနိဗ္ဗေတိကာယတမ္မာဒုက္ခဓမ္မာဒုက္ခခယယဂာမိနိယအဲ့ပညာကိုပြန်ပြီးတော့ဖွင့်အဲ့တော့ဘာပြောတာလဲဆိုတဲ့အခါကျတော့ပညာရှိတယ်ဆိုတာဒီတဲ့ ဥရိယရဂာမိနီယအပြစ်အပျက်ကိုသိတော်ကိရိတာတို့ကိုပေါက်ခွဲနိုင်သောဆင်းရဲဒုက္ခဤပုံရသိမ္မာကိုကောင်းစွာရောက်စေတတ်သောပညာနှင့်ပြည့်စုံသည့်ဟောဒီကြီးပညာရှိတယ်ဆိုတာတခါလေအပြစ်အပျက်ကိုသိတဲ့ပညာဥရိယရဂာမိအပြစ်အပျက်ကိုသိတဲ့ပညာဟောကိရိတာတွေကိုပေါက်ခွဲနိုင်တဲ့ပညာဘာလို့ပေါက်ခွဲနိုင်တဲ့ပညာကိလေသာတွေကိုဖောက်ခွဲနိုင်တဲ့ပညာပါဖျား။ လာရိယယနိဗ္ဗေတိကာယကိလေသာတွေကိုပေါက်ွက်ဖြစ်စီပြနိုင်တဲ့ပညာနောက်တကတမ္မာဒုက္ခကယယအာမိတယဆင်းရဲဒုက္ခတို့ကိုကုန်သောရာနိဗ္ဗာန်ကိုရောက်ကြောင်းဖြစ်တဲ့ပညာအဲနိဗ္ဗာန်ကိုရောက်ကြောင်းဖြစ်တဲ့ပညာအဲ့လိုပညာလေးနဲ့ပြည့်စုံပြီးမျိုးကိုပညာဟာပညာရှိတယ်လို့ခေါ်တယ်အဲ့လိုပညာရှိနေတယ်ဆိုရင်ဘုပုဂ္ဂိုလ်ဒီတကကြီးဒီကမာကြီးဒီသံဃာဝစီရဲ့ဒုက္ခကလွတ်မြောက်သွားနိုင်လို့လွတ်မြောက်သွားနိုင်ပါတယ်ခင်ဗျာ နာနာစဉ်ဒုက္ခကလုံးကြောင့်သွားနိုင်ရင်ကိုပညာမျိုးနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်ဒီဆင်းရဲဒုက္ခတွေလုံးကြောင့်သွားရဖြစ်တဲ့ဘုရားသိပြီးတကယ်အားကိုအားထားပြုစရာတရားတစ်ပါးရမှာမဟုတ်လားရသွားပါတယ်ဖေ။နာဒီစေခုမြောက်တာအားကိုရတရား။ကြောင့်မို့ဒီလိုအားကိုရတရားတွေတို့တကယ်ဒီလိုမိတို့တန်တမာရှိအောင်ကြိုးစားရဖြစ်။ဒါကြောင့်မလို့တို့ဒီစေခုမြောက်ဒါအားရရတရားကိုရက်ရှင်ကဆက်ပြီးတော့ ဘယံမိကဝေဘိက္ခုမြင့်ညာဟောဒီပုရတာကမိတ္တယာပညာသမဏဂရောအရိယယသိတိကာယဓမ္မဒုက္ခေခယာယကမိတ္တယာအယံမိရမနာရကေနောယပိရမောဒီပညာနဲ့ပြည့်စုံပြည့်စီကာနာရကေနောအာဟုယောပြုတယောဓမ္မောဇေဟုနာမဘုရားဘာဝိတိဣတိနောတေတိဒီကရုဏာစေတာမေတ္တာအဖြင့်ဩကြရောမူခဲ့ပါမည် သာတိသာတိသာတိဝါဖျာလောဇေကုညအာဟုရာကိုပြုတတ်တဲ့တရားကတို့တကကြီးကဓမ္မကြီးပါတဲ့တော့ပညာရှိခြင်းပါဖျား ပညာပဲပညာရှိခြင်းပဲကြောင့်ပညာတရားဒီမိမိတို့တဏ္ဍမရှိအောင်ကြိုးစားအထုတ်ရမှာဖြစ်ထိုပညာနဲ့ပြည့်စုံပြီးရင်ထိုပုဂ္ဂိုလ်ဒီအာဟုရှိနေတယ်အာဟုရာရှိနေပြီလို့ပြောလို့မရဘူးလားရပါတယ်ခင်ဗျာပြောလို့ရတယ်ဒါကြောင့်ဒီနေ့ပြောလို့မရှိတဏ္ဍမရှိအာဟုရာကိုရှာတဲ့ခြင်းတရားကိုဒီမှာနေကုန်ကအဆုံးတတ်တယ်ကြောင့်လူမိမိတို့ဒီကိုယ်စီကိုယ်စီအခုပြောခဲ့တဲ့ အာဟုရာတရားစေကောင်းကိုရရှိအောင်ကြိုးစားခြင်းနဲ့မိတို့ဒီအာဟုရာကိုကိုယ်တိုင်တိဆောက်နိုင်ကြိုးစားရမယ်အဲ့တော့ဒီတရားလေးကိုတရားနဲ့ချုပ်ဖို့နံပါတ်1အာဟုရာဒီလရှိရမယ်ဒါရှိရမယ်ဒီလရှိရပါမယ်ဖေ။နာမနဲ့ကဘုသူတနဲ့ပြည့်စုံရမယ်။ဒါနဲ့ပြည့်စုံဘဟုတုတနဲ့ပြည့်စုံရပါမယ်ဖေ။နာမလုံးကမေကောင်းသူကောင်းရှိရမယ်။ဒါရှိရမယ် မိတ်ကောင်းဆွေကောင်းရှိရပါမယ်ဗျာနာမည်လေးကအဆိုဆုံးမှလွယ်ကူရမယ်။ဘာဖြစ်လဲ။ဆိုဆုံးမှလွယ်ကူရပါမယ်ဗျာ။နာမည်လေးကအမှုကိစ္စတင်းငယ်တဲ့အမှုကိစ္စလို့ခေါ်တဲ့အတန်ဝေးဝမ်းကြောင်းမှာကျွမ်းကျင်နေမှာရမယ်။ဘာမှတက်ကျင်နေမှာရ။အတန်မွေးဝမ်းကြောင်းမှာကျွမ်းကျင်နေမှာရပါမယ်ဗျာ။နံပါတ်6ကတရားဓမ္မတွေအပေါ်မှာတစ်တက်တဲ့စိတ်ထားရှိရမယ် ပါရှိရမယ်တရားဓမ္မတွေပေါ်မှာနှစ်သက်တဲ့စိတ်ထားရှိရပါမယ်ခင်ဗျာအဲတရားဓမ္မတွေဆိုတဲ့အပိုင်းမှာပိဋကတ်သုံးပုံဒီလိုတရားတွေအပေါ်မှာနာလူနာယူခြင်းသိတာခြင်းကြင်ကြံခြင်းဆိုတဲ့ဒီလိုစိတ်ထားရှိရဒါကိုပြောနောက်နံပါတ်9ဝရိယရှိရမယ်ဝရိယနဲ့နေရမယ်ပါရှိရမယ်ဗာနဲ့နေရမယ်ဝိရိယနဲ့နေရပါမယ်ခင်ဗျာဝရိယနဲ့နေရမယ်ဟောနံပါတ်10 ရောင်ရဲမှုရှိရမယ်တင်းတယ်ရောင်ရဲမှုရှိရမယ်မရှိရမယ်တင်းတယ်ရောင်ရဲမှုရှိရပါမယ်ဖေဟာနန္ဒကိုကတတိရှိပြီးတော့မရမယ်တတိနဲ့ပြည့်စုံရမယ်ဘာနဲ့ပြည့်စုံရတတိနဲ့ပြည့်စုံရပါမယ်ဖေဟာနန္ဒကိုကပညာနဲ့ပြည့်စုံရမယ်ပညာရှိရမယ်ပညာရှိအောင်ကြိုးစားရမယ်အဲ့တော့ဘာနဲ့ပြည့်စုံရပညာရှိအောင်ကြိုးစားပါမယ်ဖေဟာ ပညာရှိအောင်ကြိုးစားရမယ်ဒါကြောင့်မို့ဒီတရား10ပါးဒီဘလောကောင်းနိုင်ဘလောကောင်းနိုင်တဲ့ဒါအာကိုရာအစစ်ပဲဘာစစ်တယ်တော့အာကိုရာစစ်ပါဖေဟာနောက်လို့ယနေ့အာကိုရာကိုရှားဖို့ကြီးဆိုလို့တရားမြင်တို့ကဒီဓမ္မကြီးမိမိတို့ရဲ့အာကိုရာစစ်ကိုရှားဖို့ကြီးနဲ့ဒီတရား10ပါးမိမိတို့တဏှာရှိအောင်ကြိုးစားရင်းဖြင့် အာဟုရာကိုကိုစီကိုနေတည်ဆောက်နိုင်ကြပါစေအာဟုရာကိုမှန်မှန်ကန်ကန်ရှာနိုင်ကြပါစေလို့ဆန္ဒပြုနေဒီမှာပဲအဲဒီကိုအဆုံးတတ်ကြအောင်လို့မောကနဝိရာတိတကနာတိတာဟိသောစရိဒါရတိဝါယမိယတာခနောဝပฏิပါတိတောဒါရဝတလုံးပြောင်းပြောင်းသူတော်ကောင်းတို့ ဝသင်္ဒယကတာဟိကမပေါင်းသူတော်ကောင်းတို့သည်ခဏံဗုဒ္ဓဘာရဏဝေမဟုကြရာဤတောင်းဝင်ကောင်းကြီးကိုမာဝီရာတေတာလောကီကိစ္စဝဝတောင်းသိညာကုန်လေမချွတ်ရကြပါစေကုန်လေဟိတေတာကြောင့်ယုတ်တိတေနာဝိဇ္ဇာတကားခဏတိတာမဘုရနိုင်ဒီကာလနဝမခဏကို ကောင်းမှန်မတိတရိငုံကြော်လုံး၍သွားကြသူတို့သည်တော်စေရီစည်အညီပေးတွေ့မြဲကြောင့်ဆွေကူဆွေငိုတွေ့၍နေကြရသည်ကုန်၏ဟောဒုမကံတိဒါယကတရိကမဘောပြောကောင်းတို့အားခနောဘဝစေစေဂျုံဘုကတိတသက်တကဂျုံလာ၏တောင်းဘုဒ္ဓဘာသာတုံမဆိုတဲ့ဝင်ကောင်းကြီးသည် ပရိပါတိတော်ရှေးရှုမြတ်မောင်ကြာရောက်၍နေပြီနာရတိမိမိတို့၏အကျိုးစီပါကိုလိုလားတောင်းတကြကုန်သောမြို့ကောင်းသားမြို့ကောင်းသမီးတို့သည်ဝါယမေယတာအခွင့်သာစေအာဂုံတွေ့၍အာဂုယတရားစေပါနေပြည်တော်ပွားများကျုပ်ကိုအတုလိုက်ကြကုန်များတည်း ta chịu ta chịu ta